ကစပြီးတော့ပေါ်လာကြားထဲမှာတသရင်ပြက်သွားတယ်အားလုံးခုနှစ်ကြိမ်လောက်ရှိသွားပြီအဲဒီကနေ့တော့အပိဓမ္မာပဲနေနေနေတရားအပိဓမ္မာအားလုံး40နဲ့4ပါးသောအာဟုတို့တရားတွေပယ်ဖို့ဟောထားတာတွေကအခုကျန်တာက င်လောက်ပဲကြံပါတော့တယ်ငါးခုလောက်ပဲကြံပါတော့တယ်အဲဒီနေ့အဲဒီငါးခုပြီးပြီးပေါ်ရဝိန္ဒပါဒအရိဏနှင့်သာယမစရိယာမုသာပိတုခရုတံဖာဘိယာနှင့်ဆေဗျာမိစ္ဆာတစင်တိုင်းပြ၍သီနာဥဒေသာ ဝိသိကိစ္စနဲ့ကောရာပနာမေခဗလာဣဒ္ဓမစ္စေတာတိမာယာတိမာသမ္မဒုဝဆနိဘာဝမိတ်တော်ပမာရောတစ္ဆာသရာမရှိအဟိရိကာနုတ္တပနိဒီပြောင်းပြီးတော့အဟိရိကာနုတ္တပပြီးတော့ သုဒ္ဓနိတိပြင်းဤတရားမௌထသစ္စာဒုက္ပညာတာယူပြီးစွာကိလေသာဘေး44ကိုဝေဝေသွန်စေညွန်ပြပေသည်တန်လေခသုံမိန်ကုန်သည်အဲ့ဒီသုတ်ဒေသနာဤရိကအနုတ္တပတယံပြီးသွားပြီသုဒ္ဓနိတိတဲ့ကနေ့စမှာသုဒ္ဓမရှိသုဒ္ဓနိတိပြင်းဤတရား ပောသစ္စာမௌထသစ္စာတဲ့တိမေညဒုပ္ပညတာတဲ့ပညာမဲ့ခြင်းဘာသာမှအပြင်မဲ့ဘုရားသာသနာမှအပြင်မဲ့လောကမှာတော့အမျိုးမျိုးသောယူဝါဒတွေအမျိုးမျိုးသောအကျင့်ဒီထဲမှာအကျင့်ကောင်းတွေလည်းရှိတယ်င်းနေရပါ रे တော့ဆိုသူတို့လည်းပဲဘုရားဘာသာကလိုပဲ၅ပါးသီလတို့ 7ပါးသီလလို့ဆိုတာတွေ10ပါးသီလလို့ဆိုတာတွေရှိတယ်အဲတချို့တချို့ပညာရှိသူတော်ကောင်းတွေကပညာပြီးတော့ထားတဲ့အတိုင်းကျင့်ကြအဲတချို့ဘာသာတရားတွေမှာရှိဟိန္ဒူဘာသာတွေထဲမှာရှိတာသိကျင့်ဘာသာတွေကတော့တည်းမရှိဘူးဟိန္ဒူဘာသာတွေထဲမှာနေကောင်းတဲ့တရားတွေလည်းရှိပြီးတော့သမထဆံလုံးကန်းတွေရှိတယ်ဒါလည်းပဲရသေးတယ်ရသေးတယ်ပြပိုက်တွေမှာရှိတယ်ဒီကျင့် နာဟိန္ဒူဟိန္ဒူဘာသာဝါဒတွေထဲမှာရှိတာသို့တော်လည်းပဲကိလေသာတွေအမြင့်ပြတ်ခေါင်းပါစေတဲ့ကျင့်နေတော့မဟုတ်ဘူးဒါတွေကကုသိုလ်တရားတွေပဲအဲဒါနာတို့သီလတို့သမထဇာန်တို့ဆိုတာကုသိုလ်တရားတွေကောင်းသောအကျိုးပေးရတဲ့တရားတွေပါပဲလူလောကနာလောကမြမလောကတွေမှာကောင်းသောအကျိုးတွေပေးပြီးကောင်းကျိုးချမ်းသာတွေကိုခံစားရကောင်းတဲ့တရားတွေလို့ဆိုရတာပဲဒါပေမဲ့လို့ ကိလေသာတွေအမြင့်ပြငြင်းစေတဲ့တရားတော်မဟုတ်ဘူးတဲ့ကိလေသာအမြင့်ပြငြင်းစေတဲ့တရားကတော့မြတ်စွာဘုရား၏သာသနာတော်မှာသာရှိဒါကြောင့်မို့ဇုံနာจิตသာဇုံနာဣရာခောပါဏာဤငါဖျားဤအဆုံးမသာသနာတော်၌ကဟောသင်တို့သည်တန်လေကောကိလေသာကိုခေါင်းပါစေသောအကျင့်ကိုကရဏီရောပြုကျင်ရမည်သာသနာ့ဘာမှာဇံရရဲဆိုအမြင့်မြတ်ဆုံးဇံထဲမှာလည်းအရုပဇံနေဆိုသူတို့အမြင့်မြတ်ဆုံးယူဆထားကြတယ်

မရေအပတုတ္တဘွေသနိမယမေထာဘௌတုတ္တဘွေသမာတိတံလေခောကရဏီယောပရိသံလေခအခြင်းပြိပတ်ကိုမကျင့်ညာသောအခြားတစ်ပါးသောပုဂ္ဂိုလ်တို့သည်အပတုတ္တနိရောကြမြင်ရှိကုန်သည်အကြမြင်မဲ့ကြကုန်သည်ဝေသံတိဖြစ်ကြကုန်လတံဣထဣညာနှင့်မြန်းငါတို့ဒီကဘௌတုတ္တများသောအကြမြင်ရှိကုန်သည်ဝေသံမဖြစ်ကုန်ဤသို့သံလေခောကိလေသာခေါင်းမစွာခြင်းကိုကရဏီယောပြုခြင်းအာ၏ အဲဒီညာတစ်ပါးသောပုဂ္ဂိုလ်တွေဘုရားဘာဘုရားသာသနာပြင်ဘက်ကသာသနာ့ပြင်ဘက်ကပုဂ္ဂိုလ်တွေအကြာမြင်ပြီးကြတယ်အကြာမြင်ပြီးလို့အကြာမြင်မရှိတာပါပဲအကြာမြင်အရေးကြီးတဲ့အကြာမြင်ပေါ့လေအကြာမြင်နေဆိုတာတော့ပေါ်ကြီးတာပဲအကြာမြင်ဘုသူဒ္ဓတွေဆိုတာလောကကြီးရာတွေနဲ့အကြာမြင်ဘုသူဒ္ဓတွေလည်းအများကြီးရှိတာပဲအခုအနောက်နိုင်ငံတွေက ဒီစုံစမ်းရှာဖွေပြီးဒီကလာထွန်လိုက်တဲ့ဖြစ်ပညာတွေဆိုတာကြားမြင်တယ်အများကြီးရှိတာပေါ့ဒီဥစ္စာတွေဒီဓာတ်တွေကိုလည်းဆိုလိုတာမဟုတ်ဘူးလောကကြီးအကြအမြင်တွေကိုလည်းမဆိုလိုဘူးဘာသာရေးတွေမှာလည်းဘုရားဘာသာမှပြင်မဲ့မှာကိလေသာမငြင်းစေနိုင်တဲ့အကျင့်ပฏิပတ်တွေသူတို့လည်းဘုရားတွေရှိတာအများကြီးပါပဲသူတွေကြားကြရတယ်အကျယ်ဝန်းကြီးပဲသူတို့လည်းပဲကြံကြီးတွေကြံကြီးတွေလည်းတော့မဟုတ်ပါဘူးအများကြီးရှိပါတယ်ဒီအဲ့ဓာတွေကိုသင်ကြားနေရုံနဲ့လည်းပဲဒါအကြမြင် ရှိတယ်လို့သူကမဆိုရသေးဘူးအရေးကြီးတာကတော့ကိလေသာကိုတကယ်ငြင်းစေနိုင်တဲ့အကြအမြင်လေးရှိဖို့အရေးကြီးတာကိုအဲကိလေသာငြင်းစေနိုင်တဲ့အကြအမြင်မရလို့ရှိရင်ဘလောက်ပဲဘုသူရတွေများနေနေဒါဆင်းရဲမငြိမ်းဘူးတဘွားကသိရင်တဘွားရှိရမယ်ရှိရဘွားမှာဥရမယ်နာရမယ်သိရမယ်ဆိုရင်ကိုဆိုရမယ်အစဉ်မသိလို့ရှိရင်ပယ်လေးပါးတွေကြရမယ်အဲဒီလိုပဲ သံတရားတဲ့ဒုက္ခတွေနဲ့တွေ့နေရတယ်။ဒါကြောင့်လောကဘက်ကနေပြီးဘလောက်ပဲကြားနေနေများများအဲကိလေသာမငြင်းစေနိုင်တဲ့အယူအဆဘာသာတရားကျမ်းဂန်နေဘလောက်ပဲဘုသူဒ္ဓတွေများများအဲ့ဒါတွေကိုဘုသူဒ္ဓများတယ်လို့ပြမယူဘူးလို့အပတုဒ္ဓနိရောဓုဒ္ဓရှိရပဲတဲ့သုဒ္ဓနိမိကြတာပဲကိလေသာငြင်းစေနိုင်တဲ့သစ္စာလေးပါးနဲ့စတဲ့သုဒ္ဓတွေနေပါနေတာပဲ ဘဟုသူတံဣတေဟိတိဘဟုသူတာဣတေဟိပုဂ္ဂိုလ်သည်ဘဟုများစွာသောသူတံကြ၏သူတံကြနာအပြီးတော့ဘဟုများစွာသောတရားသည်အတ္တိစီကြသမာတကြောင့်သေထောပုဂ္ဂိုလ်သည်ဘုသူတာဘုသူတာမိကုန်၏ဘုသူတာကြားမြင်များတယ်ဆိုတဲ့ပုဂ္ဂိုလ်ဒါကရာဆရာဝိဇ္ဇုလုံးပြကြားမြင်များဆိုအဲ့ဒီပုဂ္ဂိုလ်တွေကတဲ့ မြတ်စွာဘုရားတရားတွေကိုကြားမြင်ထားတယ်တဲ့မြတ်စွာဘုရားတရားတွေဆိုတော့ပိဋကသုံးပုံအကုန်လုံးကြားရမှာလားလို့ဒီလိုထင်ကြကြည့်လိုက်ဘယ်တော့မရအောင်ကြားရမှာလဲလို့အများကြီးဒီကုန်းတစ်ခေါင်းကြီးပဲကြားရနိုင်မှာလားဒီလိုပဲမေးစရာရှိတာဒါကြောင့်သက္ကရာဆရာကဘယ်တော့လည်းမဟုတ်ပါဘူးတဲ့သူအရေးကြီးတာကတော့ကိလေသာငြင်းစေတယ်လည်းကြည့်ရင်ကျင့်တာကိုအရေးကြီးတာပဲဒါကြောင့် အဲဘုဒ္ဓတအရာအချင်းအ ਨੇ ဆုံးအောက်ထစ်ဆုံးပြည့်စုံတာလေးသူကပြတာပဲဟောတထာတာဘာတိတံဧကာဂထာမိယထာဝတောညတဝါဧကာဂထာမိယထာဝတောညတဝါအဲအနုပတိပါဏာနံဧတံဒီဝသနံသာသာဓာဝပိတံ မြတ်စွာဘုရားဟောကြားတော်မူအပ်သောဧကာဂထံပြီးတခုသောဂါထာကိုတော်လဲယထာဝတောညတဝါမှားကအားဖြင့်ပြီး၍အနုပတိပါဏာနံလျောစွာအကျင့်ကုန်သောပုဂ္ဂိုလ်တို့ဤအဒီဝသနာမြည်ပေ၏ဘုသူတအကြမြင်များတယ်ဆိုတာ တရားဟောတဲ့တရားတဂါထာပဲဖြစ်ဖြစ်တဲ့အဲ့ဒီဂါထာရဲ့အ ਨੇ အိပဲအမှန်ကိုသိရမယ်တဲ့ပြီးပြီးတော့သင်လျော်စွာကျင့်နေတာတဲ့သင်လျော်စွာကျင့်တရားတော်နဲ့အညီကျင့်နေတယ်ပေါ့ညီညွတ်အောင်လို့ကျင့်နေတယ်အဲ့ဒါကိုဟောတာပဲအဲ တရားတွေဘုသူဒ္ဓတွေများနေမယ်လို့မကျင့်လို့ရှိရင်လည်းသူဟာဒီဥစ္စာဘုသူဒ္ဓတွေသူကစင်းမဝင်ဘူးသူကတရားစာပေကျမ်းကနေတော့ရနေပါရဲ့သူဟောလည်းဟောနိုင်ပါရဲ့အများကြီးလည်းပဲနှုတ်တဲ့ရဒါပေမဲ့လို့သူကောင်းကောင်းမကျင့်ဘူးဆိုရင်ဒီပုဂ္ဂိုလ်ကဒီဝတ္တနဲ့မပါဘုသူဒ္ဓတွေအခုစင်းနဲ့မပါဘူးစာပေကျမ်းကနေဘလောက်ပဲတနေနေလောကဘက်ကဆိုတော့ထားတော့ပါလေသာသနာဘက်ကတရားကျမ်းကနေကိုတားမြောက်နေပါစေသို့တော့သူကသီလအကျင့်တော့ကောင်းကောင်းမကျင့်ဘူး ဆိုရင်တော့ဒီပုဂ္ဂိုလ်ဟာအဲကုသတပုဂ္ဂိုလ်ကနီးတော့ကြနေရှိတဲ့ပုဂ္ဂိုလ်ပဲတဲ့ဗျာ။ဘာလို့လဲဆိုတော့မကျင့်လို့ရှိရင် तू ကခရီးမှမရောက်ပဲကျင့်မှပဲကျင့်မှကျိုးရှိတာ။ဆေးလိုပဲဆေးနီးတွေဆေးတွေရှိနေတယ်လို့မစားလို့ရှိရင်ယောဂကမပြောက်ဘူး။မစားဘဲနဲ့ဒီတိုင်းဆောင်ထားရုံနဲ့တော့သေစာကြီးတွေဆောင်ထားရုံနဲ့သေစာတွေကြက်မှထားရုံနဲ့သေပလင်းတွေကိုနာနာဆောင်ထားရုံနဲ့ယောဂက သူဆေးနည်းတိုင်းဆေးလဲပေါ်ပြီးတော့စားလဲစားမှာသုံးလဲသုံးပါပြီယောဂဝိပဿနာကပြောက်တယ်အဲဒါကြောင့်မို့ဘာတော်ရိသနာမှာရှိနေတဲ့ကိလေသာတွေငြိမ်းမှဆင်းရဲတွေကငြိမ်းမှာကိုအဲကိလေသာငြိမ်းစေနိုင်တဲ့တရားတွေနဲ့ဆိုဗျာဟောတာအဲဒါတွေကိုအဲဒါတွေကိုကြားနာပြီးတော့ကျင့်ရမယ်

ဒါရီအသိတင်ကြတာပါပဲဒါရီတရားသာတပိုင်းတစလေးနဲ့ဒါလေးနဲ့တခါတည်းတရားတွေပြည့်စုံပြီးတော့သွားတာပါအဲသုလပန္နကမေဆိုတာကြားလဲကြားဘူးကြမှာပါပဲဒီအချင်းချုပ်ပြောအောင်ပေါ်ပြီးတော့သုလပန္နကဆိုတာညီကိုနှစ်ယောက်ရှိတယ်မဟာပန္နကနဲ့သုလပန္နကသူတို့မွေးစဉ်ခါကာလတုန်းကပြီးလာမှမွေးလို့

တရားပြည့်စုံရဟန္တာဖြစ်ဒါနဲ့သူညီစုလပါဏကလည်းပဲသူ့လိုပဲတရားကျင့်သုံးရအောင်လို့သင်္ကန်းဝတ်ပေးတာသုလပါဏကကလည်းရှေကသဗ္ဗဖျားလက်ထက်ခါကာလတုန်းကသူကလည်းရဟန်းပြုဘူးကဒီခါတုန်းကအခြားတစ်ပါးသောရဟန်းတစ်ပါးကညံလေးကြညံလေးတဲ့ကိုတော်ကစာတွေပါလေကြက်သင်အာမှတ်နေတော့တော်တော်နဲ့မရနိုင်ဘူးကိုညံကောင်းတဲ့ပုဂ္ဂိုလ်ဆိုတော့လောလောကူနဲ့ရ အဲဒါကောက်ကောက်ခါခါသင်လို့မရနိုင်တဲ့ညာလေးနေတဲ့ပုဂ္ဂိုလ်ကိုသူကပြည့်ရပြောင်းလောင်းပြုလုပ်ဘူးတယ်တဲ့ပြည့်ရပြောင်းလောင်းပြုလုပ်တော့ဟိုကိုယ်တော်ကရှက်ရှာတာနဲ့ကြတော့စာတွေပါတယ်မလေးလာတော့ဘူးတဲ့အဲ့ဒါအကြောင်းပြုပြီးတော့သူ့မှာအခုအဲ့ခုဘောရမနဆောပြလဲထက်မှာကြီးသင်္ကန်းဝတ်လိုက်တဲ့အခါကာလမှာညာလေးနေတယ်ဆိုတော့အစတော့လေးပုံတော့မပေါ်ဘူးတာလိုက်အကျိုးပေးတဲ့အချိန်မှာလေးလာတယ် ညာများကလည်းလေးကျင်တော့ကြောက်ကြတော့တော်တော်ကောင်းတယ်။ဒီကဘုန်းကြီးကကြားဘူး။ဘုန်းကြီးဆရာကပြောတယ်။ဆရာဘုန်းကြီးကပြော။ညီယုံမှာအဲ့ဒီညီယုံမှာကျွမ်းနာမယ်တော့မပြုံးလဲဆိုတော့မေ့တော့ပါ။အဲ့ဒီမှာတဲညာလေးတယ်လို့ပြောတယ်ကလေးက။ညာလေးတာပမာလိုကာယိခဝေဒနာ။ ကာယကဝေဆုံးအောင်လို့မရဘူးလေရှေ့ပိုင်းကရတာနောက်ပိုင်းကမေ့သွားတာပဲသူ့ဖေကနေပြီးသူ့သားကိုငါသားကိုဒီကာယကဝေရအောင်သင်ပေးနိုင်လို့ရှိရင်ဖြင့်ရင်อืมသူ့တော့တော့ရလိုက်ပါလေဥမာစပါးတစ်စီးစုပေးမယ်နွားတစ်ချင်းစုပေးမယ်တကယ်ကိုစေရနာနဲ့ပဲဟုတ်ပေးမလို့ဆိုတာသူ့သားကိုရအောင်သင်ပေးနိုင်လို့ရှိရင်အဲ့ဒါကိုသင်ပေးတဲ့ပုဂ္ဂိုလ်ကသင်ပေးကြတာမရဘူးတကယ် ရှိကကာကြီးခါဝေးရှိကတော်တော်ရလာတော့နောက်ပိုင်းရောက်လာတဲ့ရှိကဟာတွေပြန်မွေ့ကုန်တယ်ဒီလိုသူကကြောက်ကြတော်တော်ကောင်းတယ်အကုသိုလ်တွေကတော်တော်ကြောက်ကြကောင်းတယ်အာမခက်တာမဟုတ်တော့ကာကြီးခါဝေးတာမရတာဒိဋ္ဌိဟာတွေတော့လည်းသူတတ်သိနေတာပဲတချင်းတွေပါတယ်လို့လည်းရနေတာသူလောကကြီးရာတွေတော့သူမသိတာလည်းမဟုတ်သိနေတာလောကကြီးရာတွေတော့လည်းသူကခက်တာမဟုတ်အဲ့ဒီစာသင်မှသူခက်နေတယ်လူရင်းတော့ရှင်းဘဝတော့မှသူကအဲ့ဒီစာသင်ရမှာဒီလိုအနှောက်အယှက်ပြုဘူးလို့နေမှာပေါ့ အခုသုရဘာဏကလည်းပဲဒီဒီတရားတရားကျမ်းကနေလည်းသင်တဲ့နေရာကသူညာလေးနဲ့ဒီပညာကလေးမှမဟုတ်ဘူးသူကဒီနေရာမှာလေးနေတယ်အဲလေးတာမှဘယ်လောက်လေးတော့ဆိုလို့ရှိရင်ဂါထာလေးတဂါထာကိုဂါထာတဂါထာဆိုတာအဲ့ဆရာအားဖြင့်သူအပိုက်က၄ပိုက်ရှိတော့တစ်ပိုက်မှာ၈လုံးဆိုတော့32လုံးပဲရှိတယ်မများဘူးအဲ32လုံးလေးလာတင်တာမရဘူးတဲ့ပတ္တမယထာကောကာနတံ ပါတတိယဖုံလာမဝိတာကဏံပဒမံယထာဂောကနတံပါတတိယဖုံလာမဝိတာကဏံအင်္ဂရသံပသဝိရောသာမဏံတပန္တာမိဝန္တမာရိစ္ဆတပန္တာမာရိစ္ဆမိဝန္တလိခေဟောဒီကရာလေးဟောအလုံး30နဲ့လုံးပဲကြီးတယ်ဘာမှမရဘူးညာကောင်းတယ်လို့ဆိုရင်ဒါတစ်ခေါက်တည်းနဲ့ရတယ် တစ်ခေါက်ဖတ်လိုက်ရင်ရအဲ့ဒါသူ့မှာလေးလာတယ်မရဘူးလို့ဒါဘုရားကိုချီးကျူးထားတဲ့ကဒါလေးပါပဲသူကာဏံကောင်းသောယနာရှိသောကောကာဏတံကောကာဏတာမည်ရှိသော ပတ္တမံဗြဟ္မာကြာမည်သည်ပါတော်နနေခင်ခါကာလ၌ပုံလာပွင့်သည့်ဖြစ်အာရိကံအဝိတကဏံမွေးကြိမ်သောယနာမကင်းသည်ဝါမွေးကြိမ်သောယနာနှင့်ပြည့်စုံသည်သိရာယတာဖြစ်ရပဲကဲ့သို့ အန္တလေကေကောင်းငင်၌တပန်တန်ထွန်းလင်းတောက်ပါသောအာရိသံဝိယာနေမင်းနဲ့လည်းတူတော်အာရိသံဝိယာနေမင်းကဲ့သို့အင်္ဂရာတံကိုရောမှကြောင်နေတော်ညီတော်တို့ဖြင့်တောက်ပါလေစီတော်ဝိရောသာမဏံတင့်တယ်တော်မြတ်စွာဘုရားကိုပတ်တာခုမြင်ပါလောဒီကထာလေးကိုပါရမယထာဂောကံကံပါတော်တိယပုံလာမဝိတကံံ

ညာနာဆိုတော့စိတ်ဆိုးလို့တော့ပဲဟုတ်တယ်အခုကာလဆိုရင်စာသင်ချပေးတဲ့ပုဂ္ဂိုလ်ကတတိမရလို့ရှင်စိတ်တော့ဆိုးရတယ်သူကတော့ညာနာဆိုတော့စိတ်ဆိုးလို့တော့မဟုတ်ပါဘူးသို့တော်လည်းပဲသူစိတ်ထဲမှာဆင်ញင်ကြည့်လိုက်တော့ငါညီတော့ဒီတကာထာလေးလာတင်တာတော့မမြင်ရင်ရှေ့လျှောက်ပြီးတော့သင်္ကြန်လေးလည်းအများကြီးရှိသေးတယ်သူတော့ရမှာမဟုတ်တော့ပါဘူးသာသနာမှာပရိယတ်တိ ဒီဂါထာလေးမှာသီလသင်လို့မရရင်နောက်လျှောက်ပြီးတော့သင်လို့လည်းဖြစ်မှာမဟုတ်ဘူးကျင့်လို့လည်းဖြစ်မှာမဟုတ်ဘူးသာသနာမှာကြီးပွားနိုင်ပါဘူးဆိုပြီးတော့သူကမင်းတော့သာသနာကြီးပွားတော့မှာမဟုတ်ဘူးဆိုပြီးသင်เจ้าကဒီเจ้าမှာမနေနဲ့တော့ဆိုပြီးသူကနှင်ထုတ်တာပေါ့နှင်ထုတ်တော့အဲ့ဒီအခါမှာဆရာဇီဝကကလည်းပဲဆုံးသလာပြီးတော့မယ် အဲဆွမ်းသလာပင်တော့ဘုသူစီပင်ရတယ်ဆိုတော့ဒီမဟာပန္ဒကမထေရကပဲဒီခါကာလမှာသူကဆွမ်းစင်းခိုင်တယ်။သံဃာတွေတော့သံဃာတွေဘယ်လောက်ရှိတယ်ဆိုတာလက်ခံပြီးတော့ဆွမ်းညှိုးတဲ့ပုဂ္ဂိုလ်။အဲတော့သူစီလာပြီးတော့ပြင်တယ်ရှင်ဘုရားသံဃာကိုဆောင်းဆောင်းဖုံးမေးသံဃာကိုပြင်းနေလို့ကျောင်းတိုင်းမှာသံဃာဘယ်လောက်ရှိပါတော့ဆိုတော့မဟာပန္ဒကမထေရပြောတယ်။တက္ကစီကားတဲ့သံဃာကတော့900ရှိတယ်တဲ့ ဒါပေမဲ့လို့သာသနာတော်မှာမထွန်းကားနိုင်တဲ့ပုဂ္ဂိုလ်တစ်ပါးတော့ရှိနေတယ်သူညီပဲတယ်ကုလပါနဲ့ကအဲဒါသူ့တော့စည်းနဲ့မထည့်ပါနဲ့တော့လေးတဲ့သူကတော့သာသနာမှာမကြီးပွားမဲ့ပုဂ္ဂိုလ်မဟုတ်ပါဘူးအကိုးပါပဲဆိုပြီးတော့သူ့ကိုနှုတ်အဲဒါကိုကုလပါနဲ့ကကြားတယ်ငါကသံဃာတွေအများကြီးဒီနေ့ပုဂ္ဂိုလ်တွေတွေ့တောင်မှတကားကဆုံးပင်တဲ့ဥစ္စာလက်ခံရင်ငါတယောက်တည်းထုတ်ပြတယ်ငါအတွက်တော့လက်မခံဘူး ငါတော့ပြင်အကူမာတာပါအာကိုရလည်းမရှိဘူးထောက်ရတီရတော့မရှိတော့ဘူးပြီးတော့ငါလည်းညာလည်းလေးသာနာပေါ်မှာလည်းပဲကြီးပွားမှာမဟုတ်တော့ပါဘူးပြီးတော့လူထွက်ပြီးတော့ကုသိုလ်ကောင်းမှုတွေပြုမှာပါပဲလို့ဆိုပြီးမနေ့စောစောသူကစိတ်ပြက်လက်ပြက်နေလို့ဒီကျောင်းကနေပြီးတော့ထွက်ဖို့ရသွားတာကိုသွားတာမြတ်စွာဘုရားကလည်းဒီမှာမြတ်စွာဘုရားဆိုနေတဲ့နေ့တိုင်း ညာတော်နဲ့ဆင်းခြင်းနေတာပေါ့ဘယ်သတ္တဝါဒီနေ့ချွေးရမယ်ဘယ်သူကဒီနေ့ပြင်တရားတွေကိုသိမယ်ဆိုတာအမြဲတမ်းပိုက်စိတ်တိုက်ပြီးတော့ဒါလည်းကြည့်ရှုတော့လူကြည့်တော့ဒီသုလပန္နကကိုတွေ့ရတာပေါ့တွေ့တော့အကြောင်းဆင်ခြင်ကြည့်တော့ဒီလိုလိုအကြောင်းတွေသိပြီးတော့မြတ်စွာဘုရားကကြွသွားပြီးတော့တရားဝါကနေပြီးပြီးတော့ဘာသုလပန္နကကလည်းပဲဝန်နဲ့ပလက်နဲ့သူကလည်းအကြောင်းကထွက်တော့သူက သာသနာပေါ်မှာတော့ပျော်ပိုက်နေတော့အာကုရာဒအကြည့်လို့သူဟာဆွဲရတော့မယ်နဲ့ပြစ်ပြီးတော့နေတော့သူဝန်နဲ့ပဲ့တဲ့ငယ်ညာကြားပြီးတော့သူထွက်တော့ဘုရားနဲ့တွေ့တယ်တွေ့တော့တော်တော်ကြာသုရပါဏကအမြင်ပဲသွားမလို့တော့ပြီးတော့သူအကျိုးကြောင့်ပြောရတာပါလေသူသူထွက်တော့မလို့ဘာလို့လို့တော့ဒီလိုပဲသူ့ကိုကညှထုတ်တယ်တဲ့ဒါတော့ သာသနာတော်မှာသူတော့အကျိုးများတော့မှာမဟုတ်ဘူးဆိုပြီးခုတော့ပြင်လူထွက်တော့မလို့ဟောရတယ်ဆိုတော့မြတ်စွာဘုရားသုလပန္နကတဲ့သင်ဟာသင်ကိုမဟာပန္နကရဲ့သာသနာမှာနေတာမှမဟုတ်ပဲတဲ့ငါဘုရားဤသာသနာငါဘုရားရဲ့ဆုံးမမှာနေတာပဲအကယ်၍သင်ကိုကသင်ထုတ်လိုက်ပဲဆိုရင်ငါကငါဘုရားကငါဘုရားကောင်းတယ်အဲကိစ္စမရှိဘူးလိုက်ခဲ့ဆိုပြီးဘုရားခေါ်သွားပြီးတော့ သူ့ကိုသစ္စာပြကြည့်လိုက်တော့ရှိကသူကအကြောင်းလေးကရှိတာပဲဒီကမင်းဖြစ်စဉ်ခါကလာတော့ကဒီတိုင်းကိုတဲ့စဉ်မှာကိုကချွေးတွေဖတ်တော့အဲဒီချွေးတွေကိုအဝတ်နဲ့တုတ်တာကိုသူခါလာတော့ဘွာလေးနဲ့ပေါ်တယ်လက်ကင်ဘွာလေးနဲ့မှာပေါ်တော့ကိုတော့ကဘွာတော့ဖက်နေလို့မပြောတာအဲဒီလက်ကင်ဘွာနဲ့တုတ်တော့တုတ်လိုက်တဲ့ခါကလာ ချွေးတွေစွန့်ပေပြီးကြီးတွေနဲ့တခါလဲပေပြီးတော့သွားတာကိုတွေးတာညှဉ်းနှွမ်းသွားတာတွေးတော့အဲ့ဒါအကြောင်းပြုပြီးတော့သူ့စိတ်ထဲမှာပံဝေကဖြစ်ညံဖြစ်ဒီဝဟာနာစင်ကြဲတဲ့ဝပဲတဲ့ဒီဘွာလေးကသူစင်သနာချင်းချင်းကလေးဒါပေမဲ့လည်းဒီကိုကာကြီးကမကောင်းတဲ့အတွက်တဲ့ဒီကိုကာကြီးအကြောင်းပြုပြီးတော့ညှဉ်းနှွမ်းသွားတာပဲဒီကိုကာကြီးဟာ ညင်နွမ်းခြင်းသဘောရှိနေတာပဲတဲ့ကိုယ်ကားနဲ့စပ်ပြီးတော့တရားတော်သက်ဝင်သွားတာအဲ့ဒီအကြောင်းလေးရှိခဲ့တယ်အကြောင်းကသိမကြည့်တာဘူးအခုကာလလိုတရားတွေနာပြုတရားတွေအားထုတ်တဲ့အကြောင်းကအဲ့ဒါနဲ့စာမယ်ဆိုရင်ဒါဘာမှမကြည့်ကြဘူးအဲ့ဒါလေးကသူကအရာတမဲ့ကိုရခြင်းအကြောင်းလေးဖြစ်တယ်ဒါကိုမြတ်စွာဘုရားမြင်တာနဲ့သူနဲ့သိလျော်တကူတော့ဖြင့်ဘဝပိုင်းလေးတစ်ခုဖာဆင်းပြီးတော့သူ့ကိုပေးတယ် ဝပိုင်းလေးသိဖန်ဆင်းပေးပြီးတော့သုလပဏ္ဏကသာဒီဝပိုင်းလေးသိအရှိဘက်ကိုမျက်နှာလဲပြီးတော့အရှိဘက်ကိုကြည့်ပြီးတော့သိဒီဝပိုင်းလေးကိုလည်းနဲ့ထုတ်နေရမယ်ဇက်ကလည်းပဲရဇောဟရဏံဇောဟရဏံရဇောဟရဏံဗာလိယုဆိုပြီးတော့ထုတ်နေရမယ်ကမ္မထာမြတ်ပုဂ္ဂိုလ်ကမြတ်စွာဘုရားပေးလို့တာပဲသိရင်ပုဂ္ဂိုလ်ပေးရင်ဒီကမ္မထာရည်ကြဖြစ်နေမှာပေါ့လို့ရဇောဟရဏံဆိုတာ သဇောကမြူပဲဟရဏကတော့သုတ်တာပဲတာပဲမြူမြူသုတ်ခြေသုတ်သုံးများလဲခေါ်နိုင်တယ်ကိုကလည်းလက်သုတ်လို့လက်သုတ်ပွားလို့ခေါ်မယ်ဆိုလဲခေါ်နိုင်တာအဲဒါမြူညင်ကြီးကိုအဲသုတ်ပယ်တဲ့ဝတ်ပေါ်တယ်မြူညင်ကြီးသုတ်တယ်ဝတ်အညင်ကြီးသုတ်တယ်ဝတ်ဒီလိုအဓိပ္ပာယ်ရှိပါတယ်အညင်ကြီးသုတ်တယ်ဝတ်အညင်ကြီးသုတ်တယ်ဝတ်အညင်ကြီးသုတ်တယ်ဝတ်ကမ္မထာပေးဒီဟာကသုက္ကလာကြီးမှာပါဆိုတာ ဒါကမြတ်စွာဘုရားပေးတဲ့ကမ္မထာမို့တာပဲဒီရင်ပုဂ္ဂိုလ်ပေးရင်ဒါဟာဆိုတဲ့ဝိုင်းပြီးတကလားအကဲရကြမယ်ဒီကမ္မထာဒါမသူနဲ့တော်တော့ဒါနဲ့ပဲတော်တယ်ဒါပဲပြီးရဇောရဏံရဇောရဏံယူညစ်ကြီးကိုသုတ်တယ်ယူညစ်ကြီးကိုသုတ်တယ်ဟိုယူသုတ်ဟိုညစ်ကြီးသုတ်ဟိုကြီးသုတ်ဟိုဒီလိုခေါ်မှာမမလို့ခေါ်တော့ကြီးသုတ်ကိုခေါ်မှာခဲ့လက်ကြီးသုတ်တို့ပါလို့ပြော အဲ့ဒါလေးယူပြီးတော့သူကအဝတ်ကလေးကိုတဲနဲ့ဆုံနေပြီးတော့နေရတာအချိန်ကြတဲ့အခါမနဲ့အာယုန်နဲ့အချိန်ကြတဲ့အခါကာလကြတော့မြတ်စွာဘုရားကသံဃာတော်တွေနဲ့ဒီကအိမ်ဆုံးသွားဆုံးသွားကြပြီးတော့သွားသူကဒီမှာဒီမြတ်စွာဘုရားမင်းပြထားခဲ့တဲ့အတိုင်းပဲသူကမလဲရဝဲဒီမှာရှိလောကရကိုကြည်ပြီးအရှင်ဒီဆွဲမဲ့နေရတယ်ပေါ့ကြည်ပြီးတော့ဒါဒီဘုကလေးကိုသူဆုံနေတယ်နေကထွက် နေထွက်လာတဲ့နေကလည်းပူချွေးကလည်းကြောက်အဲ့ဒီမှာအဝတ်ကလည်းပဲတစ်ဖြည်းဖြည်းချင်းညင်နွားကလည်းနဲ့ဆုံနေပွင့်နေတော့အဲလက်ကလည်းကြီးနေတယ်ဗာနဲ့ဆိုတော့ကညင်နွားပြီးတော့သွားတော့သူပြေးတယ်မို့ဒီဝကလေးကအရင်ကနဲ့မတူပါပဲလားတမျိုးဖြစ်လာပါဘူးညင်နွားတော့အစတုန်းကပန်းမှဖြူဖြူလေးပဲဒီကိုယ်ကကြီးကြောင့်ပဲဒီအညစ်အကြေးတွေနဲ့ဖြစ်လာတာမမြဲတဲ့သဘောပဲတော့အကျမ်းမြင်အားဖြင့်

တရားတရားဟောတယ်တရားပုဂ္ဂိုလ်တွေတော့မကြားဘူးမသိဘူးအဲဒီမှာသံဃာတွေနဲ့ပရိသတ်တွေတော့အများကြီးအဲဒီပုဂ္ဂိုလ်တွေကမကြားဘူးဟိုမှာအဲဒီသုလပါဏကကသူကအဝေးကနေပြီးတော့ကျောင်းတဲ့ထဲကနေကြားတယ်ရာဂောရဇောနသပနာရိတုဥစ္စသကေတံဒီဝသနာရဇောတိဒေတံရဇံဝိပသိတဝဝေရံတိသေဝိတာရဇတာသာနေ မြတ်စွာဘုရားဒီကာထာလေးတွေဟောတာသုလပါဏကသုလပစိတသုလပါဏကသာကောထိုတို့အာယုံ၌ခင်မင်းတွေ့ရတာတမေတ္တသောຢာကသည်ရဇောမြူညစ်ကြီးပေသည်ဇောမြူဆိုတာဟာကိုရင်းတဏ္ဍာငါရှိနေတဲ့ရာဂဆိုတဲ့တရားပဲယူပါယုံနဲ့နှိမ့်တဲ့ဆရာယူပါယုံတွေကိုသွားသာယာနှိမ့်တဲ့ အဲအပန်းအာယုန်နဲ့သာနဲ့တဲ့နာအာယုန်နဲ့ရပါအောင်နဲ့တွေ့သည့်အာယုန်နဲ့သဘောအာယုန်နဲ့တဲ့အာယုန်၆ပါးအကောင်းတွေကိုပါနှစ်ပဲဒီတွေ့တာပြီးတော့နေတယ်ညာကအငြိကြီးပဲတဲ့စိတ်ဓာတ်ရဲ့အငြိကြီးစိတ်ဓာတ်ဟာပဂိတိုင်းဆိုလို့ရှိရင်တော့သာသာချင်းစင်းကြရဲ့တင့်ညာကလေးဖြစ်လာတဲ့အခါကျတော့ဒီမျိုးကိုစိတ်လေးပြောင်းအစအနေမဟုတ်တော့ဘူး ဂရီအနေကသူတစ်မျိုးပဲနောက်နှစ်သက်စရာအာရုံလေးတစ်ခုရောက်လာလို့နှစ်သက်မှုပါရမှုလိုချင်မှုလေးဝင်လာရင်စိတ်ကလေးကနောက်ကြည့်ကြည့်ပြတာတဲမကောင်းတော့ဟောရောက်သာသောတတ်မဲ့သောຢာကသည်တတ်မဲ့သောຢာကတနာသည်သဇောညူညစ်ခြင်းအစ်စ်ပေ၏ရေနုဗဂရီမြူမုံကိုရသောမြူဟု၍နသဗ္ဗနာဟုစေညစွာဖြာ၏အသုံးမသာသနာနဲ့မခွာပေ၏ တရားတော်နာတော်မှာတော့ဒီသဂရီမြေကြီးကဖြစ်တဲ့အမှုံလေးတွေပေါ်တယ်မြူမှုံလေးတွေအဲဒါလေးတွေကိုမြူရလို့မဆိုပါဘူးတဲ့ဒီမြေကြီးကတော့ဒါလောကလောကနဲ့ဆိုင်တာပုဂ္ဂိုလ်တွင်ပုဂ္ဂိုလ်ကိုယ်တွင်ဘာနာမှာရှိတဲ့မြေကြီးကတော့ຢာကပဲသောတိတဝဆနာမြူညေကြီးဟူသောယင်းမည်ဒီရာကပါရာကယတိဝဆနာမြည်ပေသည်မြူညေကြီးဆိုတာကຢာကရဲ့မြည်ပဲ ဘိခဝါမြတ်စွာဘုရား၏တပိတာတေရယနာတော်တိကိတာရသံဤရာဂာရိဥသောမြူညီကြီးကိုဝိပစိတ်တော်ပယ်ဆွညာကုန်၍ဒီရာဂညီကြီးကိုပယ်ဆွပြီးတော့တေတော်ယဟန်တော်သည်ဝိကတာရဇာကမြူညီကြီးကဲတော်မူသောမြတ်စွာဘုရား၏သာဝနေသောနာတော်၌ဝရံဒီရင်သုံးနေတော်မူရလေကုန်၏မြတ်စွာဘုရား၏သာဝနာတော်မြတ်စွာဘုရားကလည်းမြူညီကြီးကဲတော်မူတယ်ရာဂာရိဥသောမြူညီကြီးမရှိဘူးဒါကဘယ်လိုနည်းပဲဆရာအောင်နည်းပဲတွေ့တွေ့ နှစ်သက်ခြင်းဘာခြင်းတတ်မယ်ခြင်းဆိုတာခြင်းမရှိဘူးအဲဒီလိုသာခြင်းနှစ်သက်ခြင်းရာဂအရိဟုသောမြွန်ကြီးကြီးကင်းပြီးတော့နေတဲ့မြတ်စွာဘုရား၏သာသနာတော်ဆုံးမသာသနာတော်မှာနေကြတဲ့ယဟန်တော်တွေဟာလည်းဒီမြွန်ကြီးကြီးကိုပဲပြီးတော့နေကြတာပဲဆန်းဆန်းဆိုတာပြီးပြီးသိလည်းပဲအများအားစင်ကြယ်တန်ရှင်းပြီးတော့နေကြတယ်ဆိုတော့ຢာကနဲ့ခေါ်တာတို့တူဒေါသလည်းမြွန်ကြီးကြီးပဲမောဟလည်းမြွန်ကြီးကြီးပဲ အဲဒီကိလေသာတွေဟာအညစ်အကြေးတွေပဲတဲ့ဒီကိလေသာအညစ်အကြေးတွေကိုပယ်ဆွပြီးတော့မြတ်စွာဘုရားဤသာသနာတော်မှာသတင်းသုံးနေကြတာပဲလို့ဒီတရားကိုဟောတာအဲဒီတရားဟောတာနဲ့ဒီတရားဟောရင်မိမိသာနာမှာဖြစ်ပြရုံနာလေးကိုကျူးပြီးတော့တခါလဲတခဏချင်းညာနာဖြစ်သွားသီတမိတာပါဒညာနာဖြစ်တယ်အဲသီတမိတာပါဒညာနာဖြစ်ပြီးတော့သွားတော့ဘာမှမကြဘူးဟုတ်လားအဲ့ဒါ အကယ်၍သာသာပိပိဋကတိတမသာဒီကိုတော့ဟာတရားထုတ်ရမယ်ဆိုခက်တာပေါ့သူမှာတရားထာတော့မှလေးရတယ်လို့မရတာအဲဒါဘာသာမှသူမတောက်ဘူးဘာသာမှတတ်တာမဟုတ်ဘူးသုလပန္နကဘာသာမှမတောက်ဘူးမယ်လို့တရားအထုတ်တော့မြတ်စွာဘုရားအသိဉာဏ်တဲ့ကမ္မထာပေးသူကမ္မထာကလည်းပဲခက်ခဲကမ္မထာမဟုတ်ဘူးဟုတ်လားရောဟရဏအဲမြူညစ်ကျေးတုတ်တဲ့အဝတ်ကိုအညစ်ကျေးတုတ်တဲ့အဝတ်ကျေးတုတ်တဲ့အဝတ်ကျေးတုတ်တဲ့အဝတ်ဆိုတာ ਨੇ ဒီကမ္မထာပေး ဒီကမ္မထာတော့လွယ်လွယ်ပဲဒါလောက်ကတော့ရမှာပေါ့ဒါလောက်ကတော့မှတ်နိုင်မှာပေါ့ဒါကတော့လောကအသုံးနဲ့အတူတူပဲဟာကိုလောကမှာအဝတ်စုပ်တို့အနည်းစုပ်တို့ဒါတွေကတော့စတဲ့နာမည်တွေရှိနေတယ်အဲ့ဒီနာမည်မျိုးပဲအဲ့ဒီနာမည်မျိုးနဲ့ဒါကမ္မထာပေးပြီးတော့ဒီကမ္မထာနဲ့အာထုတ်တာမျိုးအာထုတ်နေနေသွားပြရတော့အာထုတ်နေရင်သမာရိညာအပင်တင်ဖြစ်လာတဲ့ခါကျတော့ဘုရားကအားပေးလိုက်တာနဲ့ခုနကပြောတဲ့ကာထာလေးနဲ့အားပေးလိုက်တဲ့ခါဒီခဏအတွင်းမဲ့သူတထိုင်အတွင်းမဲ့သူယဟနာဖြစ်သွားတယ်တဲ့ ယန္တာဖြစ်သွားတာမှတာမညယန္တာမဟုတ်ဘူးပဋိသမီတာပါတာပဋိသမီတာ၄ပါးနဲ့တပါးယန္တာဖြစ်ဘိညာဉ်နေလဲကြဟောတကိုးတွေပါလေညာဖန်ဆင်းတဲ့နေရာညာသူပထမသားမဲ့ဆိုဒီတက်တောင်ပြရတယ်သူတကိုးဖန်ဆင်းတဲ့နေရာအဲ့ဒါနဲ့အဲ့ဒီအချိန်မှာဆရာဇီဝကကသုံးနေပါလေပြင်ပြီးတော့မြတ်စွာဘုရားဆုံးကမှာလို့မြတ်စွာဘုရားသတိကိုလာပြီးတော့ယူတဲ့အခါမှာမြတ်စွာဘုရားသတိမပေးဘူး ဘာကြောင့်လဲဗျာလို့ကြောက်တော့ဟာเจ้าမှာပန်းကားကြံနေတယ်ကုန်းပါပြီတဲ့ဟိုကမသိတာမဟာပန္ဒကမသိတာပြောကုန်းပါပြီဗျာတဲ့ဒီသံဃာတွေကုန်းပြီးတယ်ဒါကြံကြံပါပြီပဲလို့ဆိုတယ်ဗျာဒါနဲ့ဆရာကြီးကသူကြည့်ထုတ်ပြီးတော့ကြောက်မှာသွားပြီးတော့သံဃာချင်းပင်းခဲ့ပါဆိုတော့သွားသွားတော့သုလပန္ဒကကသူကဟိုကကျောင်းကနေပြီးသူကကြားနေတာဟိုအိမ်ကမြတ်စွာဘုရားပြောတာရောဆရာကြီးကကြောက်တာရော မဟာပန္ဒကသူ့ကိုပြောတာတွေအကုန်လုံးကြည်ရနေတော့ဟွန်းကြောက်မှာတော့သင်္ဃာမကြည့်ဘူးလို့ဆိုတာပဲသင်္ဃာကြည့်ကြောင်းကြည့်အောင်ငါပြလိုက်မှာပဲဒါကြတယ်သင်္ဃာတွေသူကသင်္ဃာတွေကြောင်းတဝဲလုံးသင်္ဃာတွေအပြည့်ခံနေတယ်ဟာဧကောပိဟုတ်တော်ဘဟုဟောဒီတော့ဘားတွေကနေပြီးအများကြီးပြအောင်လည်းခံနေလို့ရတယ်အများကြီးကတဘားတွေပြအောင်လည်းခံနေလို့ရတယ်အဲဒါသင်္ဃာတစ်ကြောင်းလုံးတစ်ခါတည်းပြအောင်ခံနေတာ သင်္ကားတွေကိုကြည့်ခါတယ်တချို့ပုဂ္ဂိုလ်တွေကချို့ပုဂ္ဂိုလ်တွေကသင်္ကားဆိုးချို့ပုဂ္ဂိုလ်တွေကသင်္ကားချို့ချို့ပုဂ္ဂိုလ်တွေကအမိုက်လှဲပေါ်တယ်အမျိုးမျိုးပေါ်တယ်ဟိုမှာသင်္ကားတွေရိုးရွားနေတခါတယ်ကြည့်ပင်းတဲ့ပုဂ္ဂိုလ်ကသွားတော့သင်္ကားတွေအများကြီးတွေ့လာတော့သင်္ကားတစ်ပါးသိငယ်ပါဆိုတော့သင်္ကားတွေကများနေတာဘယ်မှမသိဘူးလို့ပြန်သွားပြန်သွားတော့မှပါသုလပန္ဒကမသိသိငယ်ပါလို့ပြောတော့မှဒီမှာသွားပြီးတော့ ရှင်သုလပါဏကမဖြစ်ကြပါလို့ဆိုတော့သူကအလုံးသုလပါဏကတွေရှင်းနေတာကိုငါလည်းသုလပါဏကငါလည်းသုလပါဏကပဲဆိုတော့ငင်္ဂရီကမရဘူးတခါပြန်သွားတော့မှမြန်မာသုလပါဏကရှင်သုလပါဏကဆိုတာဘယ်ဟာလဲလို့မေးရမယ်လို့မေးလို့ရှိရင်ငါသုလပါဏကပဲလို့ရှင်းဥကပြောတဲ့ပုဂ္ဂိုလ်အဲ့ဒါပဲပြင်ငယ်ပြီးတော့လို့ဆိုတော့မှမြန်မာသွားပြီးတော့ကြောက်တာကိုသင်္ဃာရီနဲ့သုလပါဏကဆိုတာဘယ်ကူတော့ပါလဲဗျာဆိုတော့ငါသုလပါဏကပဲဆိုတော့မှမြန်မာ အဲ့ဒီကိုယ်တော်သင်္ကားဆွဲပြီးတော့ပြင်လာတာကိုဒီမှာပြင်းကိုယ်တော်တွေအကုန်လုံးပြောက်တယ်။ဒီရောက်ဆုံးကလွန်ကပြီးတဲ့ခါကျတော့တခါအနုမောဒနာတရားဟောဖို့ကြတော့အဲယဟန်တော်ကအနုမောဒနာတရားဟောပါဟောဖို့ရလို့ရှိတဲ့ခါကျတော့မြတ်စွာဘုရားကသုလပန်ဟောဖို့ရတယ်ချတာလည်းရတာတရားဟောဖို့ဒါတော့သူမဟာဗန္ဒကကသုလပန်ကဆိုရင်တော့ဘာမှ မှမဟုတ်ဘူးလေသူကဟုတ်လားသူကဘယ်တင်ဓာတ်ပြဖြစ်တာကိုသူသူညီကိုသူလေးလာဓမ္မသူတက္ကရာမြတာဘယ်လိုလုပ်ပြီးတော့သူဟောမလဲသူအောင်းနေတယ်ညာနာပဲမလို့မသိမြင်လို့ကျင်မပြီးဘူးဘုရားကသူပြီးပြီးသားကျင်ဒါနဲ့အဲဒီမှာမြတ်စွာဘုရားကပြောထားခဲ့တာပဲထားခဲ့တော့သူဟောတယ်သီတမိတာပါဒယဟနာပြင်းတာဘောသီတမိတာပါဒယဟနာပြတဲ့ဘုရားသဘောတွေကဘုံသဘောပေါက်ဟောနေကြနေပါလေ ပြီးတော့ဟိုအာသုညာလေးတာကလည်းပဲရဟန္တာဖြစ်တော့ပျောက်သွားပြီမရှိတော့ဘူးအဲဒီကရှိတော့ညာလည်းမရှိပါဘူးကိုယ်တော်ဤအတိဝသနာမြည်ပေသည်အဲသင်လျော်စွာနိမိမလာမန်တဲ့တရားတော်နဲ့အညီကျင့်တဲ့ပုဂ္ဂိုလ်ရဲ့မြည်ပဲတဲ့အဲ့ဒါကျင့်လို့ရှင်သာဟာဘုသူတ္တပါပဲဟော အရေးကြီးတဲ့တရားနည်းနည်းလေးကလည်းပဲမကြားလို့ရှိရင်သူကတရားဆိုတာရတာမဟုတ်ဘူးအရှင်သာရိပုတ္တရာအလောင်းဥပဒိတအဲဥပဒိတပြပိုက်အရှင်သာရိပုတ္တရာအလောင်းရှိတယ်အဲသူတို့မြတ်စွာဘုရားမြတ်စွာဘုရားဘုရားမဖြစ်မီကာလတည်းကအရင်ရာဇယုတ်ကြီးအနီးမှာဥပဒိတရွာဂေါရိတရွာဆိုတာရှိအဲဥပဒိတရွာမှာ သနာယဗုဒ္ဓရာအလောင်းဥပဒိတလူလင်ရလို့ဆိုတာရှိကောလိတရွာမှာလည်းပဲရှင်မဝလာအလောင်းကောလိတလူလင်ဆိုတာရှိသူတို့အဲဒီရွာကဇမနာတထေးကြီးရဲ့သားပါပဲတထေးသားကြီးတထေးကြီးရဲ့သားပဲလူလုံးတထေးကြီးတွေအဲဒါသူတော်မျိုးငငယ်ကတည်းကမိတ်ဆွေတွေဖြစ်အဲငငယ်ကတည်းကမိတ်ဆွေဖြစ်ပြီးတော့ ဒီသွားတိုင်းလာတိုင်းနေရာတကာမှာပဲပြောပွဲပဲသွားတာဥယျင်ပွဲပဲသွားတာတခါလေအတူတူကသွားကြလာကြတာအဲပွဲကြီးရဆိုရင်လည်းအတူတူပဲပွဲကြီးရအခါတစ်ပါးတော့ပွဲကြီးနေရင်သူတို့စိတ်ကူးရတယ်ဒီပွဲကြီးနေတဲ့ပြိတ္တတရားအကုန်လုံးအဲဒီမှာနှစ်တရားသားကိုနှစ်တရားသားဆိုတော့မှတချို့120လောက်သက်ရှိပါတယ်ဟိုတုန်းကနှစ်တရားကကျော်လို့ရှိရင်တဲ့အခုပွဲကြီးတဲ့ပြိတ္တတန်ရှိရဲ့ ငယ်ငယ်ရွယ်ရွယ်ရောကြီးကြီးတွေရောအကုန်လုံးနှစ်တရားကဟိုဘက်မှာဆိုရင်တော့ဘယ်သူမှကြည့်ကြမှာမဟုတ်ဘူးအားလုံးမမြဲတဲ့သဘောတွေပဲတဲ့ပူရနာရပေရတဲ့သဘောတရားတွေပဲပြီးတော့တို့ပူရနာရပေရတဲ့လောကကြီးရဲ့မိုးမနာမသိတဲ့တရားတော့ရှားရှားတော့ကောင်းတာပဲလို့သိကူးရခါတိုင်းခါတိုင်းဆိုရင်ဝေလာတယ်ဆိုတော့ပြောကြရည်ကြီးကြီးရှိတာဟုတ်ကြီးကြီးမောကြရည်လည်းပဲ ဒါပရိသတ်တွေပြောအောင်လို့ပြောသူကလောက်ရတာဒီကြမောကြပြောကြရှိတဲ့ခါပြောကြဝန်းနေကြရှိတဲ့ခါဝန်းနေကြပြီးသိုးကြရှိတဲ့ခါသိဆိုးကြပေါ်နေတာဒီလိုပွဲလိုက်ဒီလိုဖြစ်နေတာအဲဒီကောလိတာနဲ့ဥပလိတာဥပတိတာအဲ့ဒီနေ့မှာတော့သူတို့တရားသဘောတွေသက်ဝင်ပြီးဆင်းရဲနေကြတာနဲ့အင်ကြီးရတယ်ကိုကပြက်လုံးနေတဲ့ရည်ရလုံးကမဲ့သူတို့မကြည့်ဘူးကိုကဝန်းနေကြလုံးကမဲ့သူတို့မှာမျက်နှာတွေပါတယ်မပြက်ဘူးဘာမှမကြည့်ဘူးလို့ အဲ့အင်းကြီးရပြီးတော့သူတရားသဘောနဲ့ဆင်းရဲဒီပေရတဲ့သဘောရှိနေတော့သူမပေရတဲ့သဘောဟာကြားပြကောင်းတာပဲလို့သူတို့သိကူးရတယ်ဒါနဲ့နယ်ဒီပွဲပြီးတဲ့ခါကလာကြအချင်းချင်းမေးမြန်းပြီးတော့သူတို့ရဲ့အချင်းချင်းသိကူးတွေသဘောတူတာကိုသိတာနဲ့သူတို့မသိတဲ့တရားရှာဖို့သိချင်းကင်းတဲ့တရားရှာဖို့ဆိုပြီးတော့သဘောတူကြတာသဘောတူကြတာသိချင်းကင်းတဲ့တရားရှာလဲဆိုရင်တို့လူဝတ်နဲ့ရှာလို့တော့နေရာမကြဘူး ပြီးတော့ယသိဟန်ပြုမှာပဲဘယ်သွားပြီးတော့ပြုကြမလဲဆိုအဲဒီခါတုန်းကရာဇယုတ်ကြီးမှာပိန်စရဆိုတဲ့ပိန်စရဆိုတဲ့ဆရာကြီးကိုအဲဒါဂိုင်းဆရာကြီးတွေအလုံး6ခုရှိတယ်ဆရာမပုန်ကြီးကလည်းပြောဂိုင်းဆရာကြီးတွေဟိုမှာသူတို့အကုန်လုံးအတိနာတစ္ဆုပါအကုန်လုံးသိတယ်ဘုရားပဲဆိုပြီးတော့သူတို့ကလည်းဝန်ခံတယ်ဒီပြင်ပုဂ္ဂိုလ်တွေကလည်းသူတို့ကြည်ညိုတဲ့ပုဂ္ဂိုလ်တွေကလည်းတကယ်ဘုရားပဲလို့ယုံကြည်ပြီးတော့ကိုယ်ဝယ်သိကနေကြတာပါဘုရားကြီး6ခုပေါ်နေတယ် လက်ဟောင်းဘုရားကြီးတွေပေါ်လေဘောရမဘုရားမပေါ်ရင်ကအဲဒီဆရာကြီးတွေထဲမှာသူခိုင်းဆရာကြီးတွေမှာသူတူဦးပဲပင်စရဆိုဆရာကြီးဗမာကတော့ပင်စီလို့ခေါ်တယ်ပင်စီဆရာကြီးတဲ့အဲဒီဆရာကြီးကသင်ကြားပြီးတော့နေတာဒီဆရာကြီးတွေသူတို့သွားပြီးတော့ပရဝိုက်ပြုကြတာကိုအဲသူတို့ရဲ့တပည့်တွေဥပဒိတာကလည်းပဲတပည့်တွေ 250ကောလိတာလည်းတတိတွေ250အကုန်လုံးတတိပေါင်း900နဲ့တော့သူတို့သွားပြီးတော့သင်ရန်ပြုကြပရဝေရန်ပြုကြပရဝေရန်ပြုပြီးတော့ဆရာကြီးရဲ့နိမိတ်တရားတွေကိုလေ့လာတဲ့အခါကလာဆရာကြီးရဲ့နိမိတ်တရားတွေကသိပြီးတော့မကျေဘူးသူကခက်ချင်းချင်းပဲသူကတော့သရဝါဟာသိပြီးရှိသေးသလားမေးရင် ကြည့်သေးတယ်လို့လည်းမပြောရဘူးမကြည့်ဘူးလားမေးရင်မကြည့်ဘူးလည်းမပြောရဘူးမရှိတာမရှိတာနှမျိုးလုံးလားအဲ့ဒီလိုလည်းမပြောရဘူးမရှိတဲ့ရှိတာအဲ့ဒီလိုလည်းမပြောရဘူးဆိုတော့ဘယ်လိုမှမပြောရတဲ့ဝါဒဘာမှစာနာချဘူးလို့မျိုးအဲ့ဒီဝါဒကဒါကလွယ်လွယ်ပဲဆဲကမင်းမင်းပဲသူကဒီလိုပဲသူကဖြေရမြဲသလားဆိုမြဲတာလည်းမဟုတ်မမြဲဘူးလားဆိုမမြဲတာလည်းမဟုတ်မြဲတာလည်းမဟုတ်မမြဲတာလည်းမဟုတ်မမြဲတယ်မြဲလည်းမဟုတ်ကိုလိုလည်းမဟုတ်ဒီလိုလည်းမဟုတ်ဒီဝါဒကဒါတော့သူ့ဟာကတော့လွယ်လွယ်ပါပဲ အဲ့တော့ရှင်သာရိပုတ္တရာအဲဒီကောလိတာဥပဒိတာတွေဆိုတာလည်းပဲရှင်သာရိပုတ္တရာရှင်မောက္ကလလောင်းတွေကိုသူတို့ကနာပညာကြီးတဲ့ပုဂ္ဂိုလ်တွေညတော့ခဏလောက်သင်လိုက်ရင်သူတို့သင်္ကြီးဆရာကြီးရဲ့ဝါဒတွေအကုန်လုံးသဘောပေါက်ပြီးတော့သိပြီးတော့သွားတော့စဉ်းစားကြည့်ဆရာကြီးဝါဒကပြောရေးဆိုရေးပဲရှိတာပဲပြောရေးဟောရေးအဲသူတစ်ပါးနဲ့ဝါဒပြည့်ရေးဒါရှိတာပဲဒီထဲမှာအိုချင်းနာချင်းပြင်းချင်းကင်းတဲ့တရားတော့ဒီထဲမပါဘူး အဲ့တော့ဆရာကြီးကိုမေးရအောင်လို့ဆိုဆရာကြီးပြောမယ်ဆရာကြီးပဲနဲ့တော့ဆရာကြီးဝါရသာပဲလားဆရာကြီးတရားကျင့်တာသာပဲလားဒါပဲမင်းတို့ပြင်တာအကုန်လုံးကုန်းနေပြီတဲ့တရားတွေကုံသွားတာအဲတရားတွေကုံသွားရင်သူတို့ရည်ရွယ်ချက်ကတော့ပေချင်းကင်းတဲ့တရားတွေ့ရင်လို့တဲ့ဆရာကြီးတရားတွေမှာပေချင်းကင်းတာတော့မပါသေးဘူးဒါတခြားကိုထွက်ပြီးတော့သူတို့တရားချခြင်းပါသေးတယ်ဆရာကြီးခွင့်ပြုပါဆိုတော့ဆရာကြီးကလည်းပဲသူတို့ နာမည်လည်းနာမည်ကြီးတွေဟာကိုပညာလည်းပညာကြီးတွေဆိုတော့သူပဲညင်းနိုင်မှာလို့ကဲမင်းမောင်တို့သဘောအတိုင်းပဲငါစီတော့ဒါပဲရှိတာပဲငါတရားကလည်းမင်းတို့ကြာကြရောဆိုတော့ဆင်းပြီးတော့သူတို့ကြာကြတယ်လိုက်ပြီးတော့သူတို့မြောက်ဝတိကဝပြုပြီးတော့တရားကြာကြတာတရားတွေ့တဲ့ပုဂ္ဂိုလ်ကပြန်ပြီးတော့တရားတွေ့တဲ့ပုဂ္ဂိုလ်အချင်းချင်းပြောတာကိုဘသူကတွေ့တယ်ပေါ့လေဥပဒိတာကတွေ့ရင်လည်းပြောရမယ်ခောရိတာတွေ့ရင်လည်းပြောရမယ်တယောက်တယောက်ကိုတွေ့တဲ့တရားကိုပြန်ပြီးတော့ ရှင်ရှင်ပြောစရာဆိုပြီးဒီကောက်ကိုပြုပြီးကြာကြတယ်အဲဒီသဂုရိပါမှသဂုရိပါအိန္ဒိယထဲမှာပေါ့လေအိန္ဒိယထဲမှာတခါလဲဒီပညာရှိကြော်ကြရကြော်ကြရတယ်လို့လိုက်လိုက်ပြီးတော့မေးရတာကိုမေးတော့သူတို့မေးတာကိုမဖြစ်နိုင်ဘူးကွာသူတို့ပညာရှိတွေကိုသူကဟိုခြားသောပုဂ္ဂိုလ်တွေကပြန်မေးလို့ရှိရင်တော့သူတို့ကဖြေသူတို့ကပဲဖြေပြုတ်ပြီးတော့ပြောနေရတယ် ဘယ်မှသူတို့လူချင်းနဲ့ဖြေမရအောင်သူတို့ကပဲဖြေကြနေတာသူတို့ပြင့်ဒါနဲ့ဆောက်လှဲ့ပတ်ပြီးတော့ပြန်လာတဲ့အခါကလည်းမြတ်စွာဘုရားကလည်းဒီခါမှဘုရားပြည့်ပြီးတော့တဝါရရာဇိုပြည်ရောက်ရာဇိုမြို့ရောက်အဲဒီကျေဥစွာဓမ္မစကြာတရားဟောတဲ့နှုန်းကတရားနာတဲ့အဲဒီစိတ်၅ဦးထဲမှာတဝုပါဝင်ဖြစ်တဲ့အရဇီဆိုတဲ့ယဟန်ကလည်းပဲညာနာပုဂ္ဂိုလ် သူကလည်းပဲဟိုကဟိုသက်သာပြသူတို့ရတဲ့လှည့်ပြီးတော့ကိုဒီဆိုင်လှည့်ရမယ်တရားဟောရမယ်လို့မိန်ပေးထားတဲ့တိုင်ကြောက်ပြီးတော့လှည့်ရတာနေကြာကြုံမျိုးရောက်လာတဲ့အခါနဲ့ကျုံနေတာပါကျုံနေတာဒီမှာဥပဒိတပြပိုက်ကအသတိမထေဆုံးကဝင်လာတာကိုတွေ့တွေ့တော့သူကကြည့်လိုက်တယ်ဟောဒီကိုယ်တော်တော့ဒီပုဂ္ဂိုလ်တော့ထူးတဲ့ပုဂ္ဂိုလ်ပဲလောကမှာဒီလိုပုဂ္ဂိုလ်မတွေ့သေးဘူးတဲ့ ကျဲပြီးတော့အိန္ဒိယရတယ်ရှေ့သို့သွားပုံနောက်သို့ဆောက်ဆုပ်ပုံအဲကျဲတဲ့ကြည်ပုံစောင့်ကြည်ပုံလက်ချေတွေကိုယ်ပုံစမှုလှုပ်ရှားပုံကိုမှုရတယ်ကျဲအိန္ဒိယရတယ်ဒီပုဂ္ဂိုလ်တရားတရားတွေတရားများရှိရဆိုရင်ဒီလိုပုဂ္ဂိုလ်ဤတဏ္ဍာရှိရမှာပဲလို့သူကစိတ်ကူးဟုတ်တယ်ဒါတရားညာရှိပုဂ္ဂိုလ်တွေဆိုရင်ဒီလိုပဲစိတ်ကူးတယ် အဲကိုမူရာကကြည့်ပြီးတကလားအဲကိုရင်းတဏ္ဍာမှာတရားရှိတယ်မရှိတယ်ဆိုသုံးပြတာဒီပုဂ္ဂိုလ်တဏ္ဍာရှိမှာပဲဒီပုဂ္ဂိုလ်မေးဦးမှာပဲသို့တော်လည်းသူကဆုံးမဝင်ဆုံးမသွားတယ်ဒီချိန်တော့မေးဖို့ရတော့မဟုတ်သေးဘူးအဲဒီချိန်မမေးလို့ကြည့်ရင်လည်းသူကဘယ်သွားမှလည်းမသိဘူးပြီးတော့နောက်ကတကောက်ကောက်လိုက်ကြည့်မှဖြစ်မှာတော့ကြာကြာပြင်ပြသွားလို့ရှိရင်မေးကြရမှာအဲဒါသူကမကမ်းမကမ်းကနေဒီနောက်ကလိုက်ပြီးတော့ကြည့်ဟိုဆုံးမဝင်သွားသူကဟိုခဝူးကနေပြီးတော့ကြည့်နောက်ကလိုက်သွား အဲ့ဒါနောက်ဆုံးကဆုံးလုံလောက်အောင်ဆုံးရတာသတိမထေကလည်းဆုံးမပြန်ပြီးတော့သုံးစားဖို့ရတယ်ဒီနေရာမှာသူပြင်တဲ့ခါကသူကအလုံးဒီဥပဒိတာကဝိညုငယ်တွေဒီရေတွေများလည်းပဲသူ့မှာပါတဲ့ရေတွေရေသူ့သူ့မှာပါတဲ့ရေဘူးတွေကရေထုတ်ပြီးတကလည်းရေကပ်လို့ဆုံးဆုံးဆုံးဆုံးမေးဝယ်ရအဲ့ဒါတွေဝိညုငယ်တွေပြုလို့ဆုံးဆုံးမေးလို့ပြီးတဲ့ခါကာလကြတော့သူကကြောက်တယ် အရှင်ဗျာတဲ့ဘု து ကိုဘယ်ဆရာကိုယူရပြီးတော့များရှင်ဗျာရဟန်းပြုခဲ့တာတော့ရှင်ဗျာဆရာကဘယ်လိုလုံမေးတော့လက်စည်းမတီးကအာငါတို့ကငါကောရမနတ်စွာဘုရားရဲ့တပည့်ပဲတဲ့ကောရမနတ်စွာဘုရားယူရပြီးတော့ငါရဟန်းပြုတာကကောရမနတ်စွာဘုရားရဲ့အဆုံးမဩဝါဒအတိုင်းငါကျင့်နေတာပဲလို့ပြော ဒါရင်ရှင်ပြဆရာကဘာတွေများဟောတော့အဲ့ဒီအဲ့ဒီတရားကိုသူဟောပါပြီးတော့အန္တကြီးမထေရဆိုဆင်းရင်ကြီးပုဂ္ဂိုလ်ကတော့ပရပိုက်ပဲတဲ့ပရိုက်ဆိုတာဟိုတုန်းကသူကမြတ်စွာဘုရားမပုံမီကလည်းသူတို့ကကြည့်နေတာကိုကြာလာပြီဒါတွေကဟိုအိန္ဒိယမှာသူအဆက်မပြတ်ပါဘူးရသေးတယ်သူလည်းကြည့်တာပါပဲနောက်လည်းကြည့်မှာပါပဲသာသနာကွယ်ပဲဒီဟာတွေကတော့မကွယ်ဘူးကြည့်နေတာအဲ့တော့ သူတို့ကရှင်းဥစွာအဲ့ဒီသူတော်ကောင်းသူတော်ကောင်းပုဂ္ဂိုလ်တွေနေရာချင်းသူတို့ကနေရာယူထားပြီးသားဖြစ်ဒီထဲမှာမှဘုရားကဝင်ပြီးတော့ပွင့်ရတာကိုဘုရားဘာသာဘုရားအဲဘုရားဘုရားဒီထဲမှာဝင်ပြီးတော့ပွင့်ရသောရမဘုရားအဲတော့ဘုရားကနောက်ကြသူတို့ကအရင်ဖြစ်ဘုရားတရားကနောက်ကြသူတို့ကအရင်ဖြစ်တယ်သူတို့ကတရားဟောင်းပုဂ္ဂိုလ်ဟောင်းနေဖြစ်အဲတော့ဘုရားမြတ်စွာဘုရားဟောတဲ့တရားတွေအာကိုသူတို့ မလိုလားဘူးသူဆန့်ကျင်ဘက်ကအများအားလုပ်တယ်အတိုက်ခံတယ်အများအဲတော့ပရပိုက်ဆိုတာကတော့အကောကညားတဲ့ပုဂ္ဂိုလ်တွေပဲပြီးတော့သူလောလောကူကူနဲ့ပြောလို့တော့မဖြစ်ဘူးဆိုပြီးသတိမတည်ရငါလည်းပဲခုဒီဂေါရမဆောဘုရားဤသာသနာရောက်လာတာသိမကြသေးဘူးတဲ့ဘာမှမကြသေးဘူးတဲ့ရောက်ခါကရှိသေးတာပဲအခုမှငါယဟန်တိကလေးယဟန်ငယ်လေးရှိသေးတာပဲ တော့တရားတွေပါတွေကတော့များများတော့မဟောနိုင်ဘူးနည်းနည်းပဲဟောနိုင်တယ်အသက်ကြီးနေတရားသူကဝင်ရင်းပြုအောင်လို့နောက်ဆက်လက်ပြီးဒီကလာရုပ်ထွေးတွေမဖြစ်အောင်လို့ချုပ်ပြီးတော့ထားတာပေါ့သူလောကပြောမျိုးဆိုရင်ဒီမှာဒီဈေးကြိုက်ထားတဲ့သဘောမျိုးလို့ပြောတယ်တရားဟောနိုင်ပါတယ်ညာနာပဲညာနာဆိုတော့ဘယ်မဟောနိုင်မယ်ဒီပါတော့သူပဲမေးလို့လည်းဘာမှကြောက်ရလည်းမရှိပါဘူးသူမေးကျင်တာမေးသူပြေးတိုင်းမှာပါပဲ အဲဒါပေမဲ့လို့ဒါပေမဲ့လို့သူစကားအကောကတည်းကနောက်ဆက်ပြီးတော့သိမလာအောင်လို့စောစောကတည်းကတော့ပိတ်တယ်နည်းနည်းပဲဟောနိုင်တယ်နည်းနည်းမဟောနိုင်ဘူးဆိုတော့ဥပဒိတ္တပြပိုက်ကရှင်ပြရတယ်နည်းနည်းများများဟောတာဟောပါအနည်းအသေးပဲဟောပါတယ်ဗဒာတွေကမလိုပါဘူးတဲ့ပြောဗဒာတွေကတော့အပူပါပဲတဲ့ဗဒာတွေကတော့သင်္ကာတိကျူဇနာမဟုတ်ဘူး ဘုံများသောကပြင်စနန္တရာဒီကိင္ကာဒီဘာလို့လဲအထမေပါကြီးမေပြုဟိအနဲ့ပဲဟောပါနဲ့တွေပဲလူရင်းကိုပဲဟောနဲ့နဲ့များများအဲဒါနဲ့နဲ့ဟောရင်လည်းသူနားလည်မှာပါပဲသဘောပေါက်ပါလိမ့်မယ်ဆိုပြီးတော့သူကပြန်ပြောတာကိုပြောတော့ဟောအသတိမတိကဟောတယ် ယေရမဟေတုပဘဝတေတံဟေတုံတထာရတောအာဟတေသင်္စယောနိရောဓောဧဝံဝါရီမဟာသမနောကာလာလေးတစ်ခုပဲဟောညာညာမဟုတ်ကာလာလေးတစ်ခုပဲဟောယေရမဟေတုပဘဝတေတံဟေတုံတထာရတောအာဟသေသင်္စာယောနိရောဓောဧဝံဝါရီမဟာသမနောဒီတက္ကထာပဲဟောတာပဲအဲဒီတက္ကထာမှာ ဥပဒိတာကလည်းပဲဥပဒိတာတော်တိုင်းကလည်းရှင်းကသသိင်ချင်းနဲ့ကဘာသသိင်ကာလပါလို့ပါရမီဖြည့်လာပြီးသားတက္ကတာကအလောင်းပါကိုပါရမီပြည့်ပြီးသားဖြစ်နေတော့ဒီတက္ကထာကြားကြားနာရယုံနဲ့ဘုသောတာပန်ဖြစ်သွားတာကိုတက္ကထာကြားနာရင်တက္ကထာအဲတက္ကထာမဟုတ်ဘူးလေဂါထာတဝက်ဟုတ်လားဂါထာတဝက်ကြားနာရယုံနဲ့သောတာပတိမေဖို့ကိုရောက်သွားတယ်ဘာမှမများဘူး ဘာမှမမြဘူးစဉ်းစားကြည့်လို့ချင်းဘယ်ပုံပဲနည်းဖြစ်ပါလိမ့်လို့စဉ်းစားလို့တော့မရနိုင်အောင်ဖြစ်နေအများကြီးမှပြောနေတယ်လို့ယေရမဟိတုပဘဝတေသံဟိတုံတတကတောအာဟာတေသင်္ဇယောနိရောဓဧဝံဝါရီမဟာသမနောဘာမှမမြဘူးအဲ့ဒါလေးနည်းပေးပြတယ်ယေရမအကျင့်တရားတော်သည် ဟေတုပါဝဝအကြောင်းတရားလင်အမွန်စရှိရကုန်၏အကြောင်းတရားလင်အမွန်စရှိတဲ့အကျိုးတရားတွေအဲ့ဒါပဲရှိတယ်လို့ငါတို့ဆရာမြတ်စွာဘုရားဟောတယ်ဒါလည်းတစ်ပိုက်ရေရမအကျင့်တရားတို့သည်ဟေတုပါဝဝအကြောင်းတရားလင်အမွန်စရှိရကုန်၏အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးရှိတာပဲလို့ငါတို့ဘုရားဟော စေတံထောအကြောင်းကြောင့်ဖြစ်သောကျိုးတရားတို့ဟေတုံအကြောင်းရင်းတရားကိုအာဟဟောတော်မူ၏အဲဒီအကြောင်းကြောင့်ဖြစ်တဲ့အဲဒီအကျိုးတရားတွေရဲ့အကြောင်းတရားကိုလည်းပဲမလို့ပြဟောတယ်စေတံသာအာဟယောနိရောဓောအဲတေသင်္သာထောအကြောင်းအကျိုးတရားတော်ဤလေး

စဉ်းစားကြည့်ဘယ်ပုံပဲနည်းဖြစ်ပါလိမ့်မလို့လို့တွေးလို့ပဲမရနိုင်ဘူး။ဒါပေမဲ့လို့ဖြစ်ပြအကြောင်းကတော့လုံလုံလောက်ပါတယ်ဒီမှာ။လောကမှာလူတွေထင်နေတာကဘာလဲဆိုအကြောင်းတရားအကျိုးတရားမှမဟုတ်ပဲ။အခုဘုရားဘာသာတရားအရနေတာပြောဟောနေရတော့အကြောင်းတရားတွေအကျိုးတရားတွေယုတ်တရားနာတရားတွေဒီလိုသိနေကြတာပဲ။ဒါကြိလူများတွေသိနေတာက ပုဂ္ဂိုလ်သတ္တဝါအနေနဲ့ပြီးနေတာပဲပုဂ္ဂိုလ်သတ္တဝါအကောင်းထည့်လိုက်တာလေလူဟာငငယ်ကစပြီးပြီးကောင်းလိုက်ပြီးနေတာလူသာမဟုတ်တိရစ္ဆာန်တွေလည်းအကောင်းလိုက်ကောင်းလိုက်ပြီးနေတာပဲအဲနတ်တွေလည်းပဲမမြင်ရပေမဲ့လို့သူတို့လည်းအကောင်းလိုက်ကောင်းလိုက်ပြီးနေတယ်လို့ဘယ်လိုပဲသိတဲ့ကစွဲတာနတ်တယ်မကဘူးကောင်းမြင်ပုံမှာရှိတယ်ဘုရားသခင်ကြီးကိုပါဆွဲလန်းတာကြီးသေးအဲပါလေလည်းအကောင်းလိုက်ကြီးပြီးနေတာပဲအကောင်းလိုက်ထဲလိုက်ကြီးတခါလေပြီးနေတာ အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ဘူး။ဘာအကြောင်းကြောင့်မှဖြစ်တဲ့ဒီအကျိုးတရားလေးတွေအသေးသေးဖြစ်နေတဲ့သဘောတရားလေးတွေမဟုတ်ဘူး။အကောင်ကြီးလိုက်တည်နေတယ်လို့သူသိနေတယ်။အဲဒီကောင်ကြီးလိုက်တည်နေတာကလည်းတချို့ကတော့သူ့လိုလိုဖြစ်လာတာပဲလို့ပဲသူ့လိုလိုဖြစ်နေတာပဲလို့လူယူဆတို့ကလည်းဒီလိုမဟုတ်ဘုရားသခင်ကဖန်ဆင်းတယ်လို့ယူဆတယ်။တချို့ကလည်းဘုရားသခင်ကြီးကိုယ်တည်းကနေပြီးဖွဲ့ပြီးဆွတ်လာတဲ့အတ္တလေးတွေဆိုပြီးဒီလိုယူဆတယ်။အမျိုးမျိုးတွေယူဆတယ်ကြ။အဲဒီယူဆတွေကိုအခုကပယ်ထားတယ်ဥစ္စာ။ သာရေရမအကျင့်တရားတော်သည်အတုပါဘောအကြောင်းတရားလည်းမှုရှိကြကုန်၏အကြောင်းတရားနဲ့အကျိုးတရားရှိတာပဲအခုလူတွေပုဂ္ဂိုလ်တွေတ attva တွေအဲယောက်ျားမိန်းမတွေစသည်ဖြင့်ကောင်းသေးတယ်တစ်သလုံးတစ်ဘဝလုံးတီးနေတယ်ဟိုဘဝပြကြောင်းလဲပြီးကြလားတီးနေတယ်စသည်ဖြင့်ဘလို့သမဆွဲလာနေကြတဲ့ဟာတွေကအမှန်စင်စစ်ကတော့အကြောင်းနဲ့အကျိုးရှိတာပဲတဲ့အကြောင်းတရားအကျိုးတရားတွေကြီးတယ်ပဲလို့ပြောတာပေါ့ အဲမြင်တယ်ဆိုရင်လည်းအကြောင်းနဲ့အကျိုးတရားပဲကြားတယ်ဆိုရင်အကြောင်းနဲ့အကျိုးတရားနားနဲ့စားတယ်တွေ့ထိတယ်ကိုယ်တယ်စားတယ်လူကြားတယ်စိတ်ကူးစဉ်းစားကြံပြီးအကုန်လုံးအကြောင်းနဲ့အကျိုးတရားကြီးတယ်ပဲလို့ဒါကိုဟောတာဒါသူညာညာမရှိတဲ့ပုဂ္ဂိုလ်တော့လည်းဘယ်သိမလဲသူကအဲညာကြီးတဲ့ပုဂ္ဂိုလ်ဆိုတော့ဒီလောက်ကလေးဟောတာနဲ့သူကသဘောပေါက်သိသွားတာအဲဒါတွေကဓွား၆ပါးကဖြစ်ပြတဲ့ယုံနာနေအကျိုးတရားတွေ အဲဒီကျိုးတရားတွေရဲ့အကြောင်းတရားတွေဝိဇ္ဇာဆိုင်ပြီးတော့အကြောင်းတရားတွေကြောင့်ဒီကျိုးတရားတွေကဖြစ်နေတယ်လို့အကြောင်းနဲ့ကျိုးတရားတွေရှိတာပဲဆိုတာညာနဲ့သဘောပေါက်ပြီးတကလားကသိသွားတာကိုအဲဒီအကြောင်းကျိုးတရားတွေခဏမစက်ဖြစ်ပြနေတာပြီးလို့အနိစ္စဒုက္ခအနတ္တသဘောပေါက်သွားရင်သူကသောတာပန်ဖြစ်တာဘောသူကဖြစ်ပွားဖြစ်နိုင်တယ်အဲ့ဒါကြောင့်ဖြစ်ပြီးတော့သွားတယ်အဲဒါကြောင့်ရေရမဟေတုပဘဝတေသံဟေတုံတတ္တတောအာအဲဒီပိုက်ရေရမအကျင့်တရားတော်သည် ရေရမခြင်းမြင်မှုကြားမှုအသရှိတော်သဘောတရားတော်သည်ဟေတုပါဘဝအကြောင်းတရားလည်းမြင်ရှိကြကုန်၏ဒေသံထိုအကျိုးတရားတော်ဤဟေတုံအကြောင်းတရားကိုအာဟဟောကြားတော်မူ၏ငါတို့ဆရာဟောကြားသည်ဒေသံထို အကြောင်းကျိုးတရားတို့ရောနေတော်တော့ခြင်းဆုတ်ခြင်းတရားဒီအတ္တိစီတင်းစာတို့ချုပ်ငင်းရာတိသောနိဗ္ဗာန်တရားကိုလည်းအာဟောတော်မူအဲအကြောင်းတရားနဲ့အကျိုးတရားကိုလည်းဟောတယ်အကြောင်းတရားအကျိုးတရားချုပ်ရာကိုလည်းဟောတယ်အကြောင်းတရားအကျိုးတရားချုပ်ရာဟောတယ်ဆိုတဲ့ဖြင့်အကြောင်းတရားအကျိုးတရားချုပ်အောင်လို့ကျင့်တဲ့နိလန်းကိုလည်းဟောတယ်ဆိုတာကတော့ဒီထဲပါဝင်တော့ပါဘူးအသစ္စာလေးပါးတရားဟောတယ်ဧဝံဝါဒီမဟာသမဏောမဟာသမဏောငါတို့ဤဆရာပြတော်မူသော ညာမြတ်သည်ဧဝံဝါရီဤသို့သစ္စာလေးပါးတရားဟောကြားလေရှိတော်မူ၏သစ္စာလေးပါးတရားဟောကြားတယ်လို့အဲဒီကာတာဟောတာ ਨੇ ဒီကာတာတဝက်တယ်ကြားနာပြီးတော့သူသောတာပန်ဖြစ်သွားတာကိုသာဝံဘောသူကဒဂါထာပင်ဖြစ်တော်လဲပဲအဲဒီဒဂါထာရဲ့အ ਨੇ ဒိဋ္ဌယ်ကိုသိပြီးတော့အဲအသိလျော်စွာကျင့်လို့ရှိရင် ဒါဟာဘုသူတညာတော်ကြမြင်ရှိနေတာပါပဲအခုတရားသာတော့မဟုတ်ဘူးခုနကပြောတဲ့သုလပန္နကလည်းတရားသာမဟုတ်ဘူးအဲစင်္သာရိပုတ္တရာမှာလည်းကလည်းတဝက်လောက်တင်မဲ့သူမှာအဲ့ဒါသောတာပန်ဖြစ်နေတာပဲဒါစင်္သာရိပုတ္တရာလောက်ဥပဒိတာကပြန်သွားတော့ကောလိဒနဲ့တွေ့အဲကောလိဒပြပိုက်ကလည်းပဲအဲဒီမေးတဲ့ခါကလာကြတော့သူကလည်းမြင်ကြတဲ့ကငါငါမိတ်ဆွေတော့ရင်ကနေမတူဘူးသူက တရားတော့ရလာဘူးပေါ်တယ်ဗာတရားနာတွေ့လားမေးမှပဲသူမေးတယ်တရားနာရလာလားလည်းမေးတော့တရားရတယ်လို့ဖြေတာပဲတရားရတယ်လို့ဖြေဂရိကဝကလည်းရှိမဖြေလို့လည်းမဖြေဘူးမင်းကလည်းပြောလို့ပြောကျင်နေတာပဲသူကအဲရတယ်လို့ပဲဖြေတာပဲရလို့ရှိရင်ဒါဒီတရားဟောပါအောင်ဆိုတော့ဟောတော့ဒီဒီကတာဟောတာအဲဒီကတာဟောတာ ਨੇ သူလည်းပဲဒီကတာကြားနာပြီးတော့ ကောလိဒမရဝိကလည်းပဲသူသောတာပန်ဖြစ်တာပဲဒါတော့တဂါထာပင်ဖြစ်တော်လည်းပဲတဲ့အဲ့ဒီဂါထာရဲ့အနေလေးပဲသဘောမှန်ကိုပြီးပြီးတော့ဒီမှာလာမှကျင့်လို့ရှိရင်ဒါဘုဒ္ဓတများသောကြောင့်မြည်တာပါပဲတဲ့ဒါကြောင့်ခုဒီမှာတရားနာနေတဲ့ပုဂ္ဂိုလ်တွေကတဂါထာလည်းမကပါဘူးအများကြီးပါပဲကြားနာတာတွေလည်းများတာပါပြီသူကအဲကြားနာပြီးတော့ခုဒီမှာလာမှနိုင်ခုကျင့်နေတယ်ဆိုရင်ဘာသာပဲမတတ်တတ်တဲ့ဥစ္စာဘုဒ္ဓကခုဒီသနာတော်ရတာဘုဒ္ဓခေါ်တာပဲ အဲကြောင့်ပရိသူတော်ဘာတော်ဗျာပါသူတာဏိတော်ကြားနေစီကုန်နေဝေဒနာဖြစ်ကြကုန်တာဟေထာဤယာနေမယငါတို့ဒီကဘောဗုဒ္ဓများပါကြနေရှိကုန်နေပြိသမာပြေကောဤဒီသောတံလေကောကိလေသာခေါင်းပါသောခြင်းကိုကရဏီယောသူခြင်းအာဤဒီဒေသနာကိုဟောအဲသုတနိတိပြင်းဤတရားတို့ပြည့်စုံကြအောင်လို့ပြင်းဤတရားဗရေ ကုသိတာဘွေတန်နေမြမေတာပရေကုသိတာဘွေတန်နေမြမေတာအာရဒဝိရိယဘွေတာမာရိတန်လေခေါကရဏီယောပရေသူတော်တို့သည်ကုသိတာကျင်းကြကုန်နေဘွေတန်နေကြကုန်လတာဧတဣဇာနဲ့မြာငါတို့ဒီကအာရဒဝိရိယအထောတော်ဝိရိယရှိကုန်နေဘွေတာမဖြစ်ကုန်၏ဒီပမာလေကောကိလေသာခေါင်းပါစွာခြင်းကိုကရဏီယောပြုခြင်းအာ၏အဲဘုရားတွေကတော့ကြီးကြမှာပဲတဲ့ကုသိုလ်ကောင်းမှုအရာကြီးကြီးတာပေါ့ ပြင်းရည်တာလည်းနှမျိုးရှိတယ်။ဘာလို့မှမလုပ်ချင်မဲ့ပြင်းရည်တာလည်းတစ်မျိုးရှိတယ်။အဲကုသိုလ်ရည်တွေမလုပ်ချင်တာကတစ်မျိုးရှိတယ်နှမျိုးရှိတယ်။ခုကတော့ကုသိုလ်ရည်မလုပ်ချင်တာပဲ။ဆိုလိုတဲ့ဒါနမှုနဲ့စပြီးတကလားပြင်းရည်တယ်။သီလမှုနဲ့စပြီးတကလားပြင်းရည်တယ်။အဲဘာဝနာမှုနဲ့စပြီးတကလားပြင်းရည်တယ်။ဘာဝနာမှုမှာသမထဘာဝနာတွေရှိတယ်။ဘုရားနာသတိတရားကိုအောင်ပြုတဲ့ဘာဝနာမှုတွေလည်းရှိတယ်။အဲဒီချင်းဘာဝနာတွေလည်းဒီချင်းသမထဘာဝနာတွေလည်းရှိတယ်။

တရားအထုတ်ရတာမပြောနဲ့တော့ဒီတရားစကားကြားနာရတာတော့ပြင်းစရာကောင်းနေလို့တရားစကားကြားနာရတယ်ဆိုပြင်းစရာပြင်းမကြားကျင်တဲ့ပုဂ္ဂိုလ်တွေမှာပြင်းနေတာပဲကြားနေကြတာမဟုတ်တော့ဘူးလောကမှာဒီကာမဂုဏ်အာယုန်တွေဆိုတာကတော့ကြားနေကြတယ်ကိုကဘာဆက်ဆက်ဘွားဆက်ဆက်ကကြားလာတော့ဒီအတန်ကတော့ပါရတယ်ပချင်းသာနေပါလေဘယ်လိုဟာတွေကသူကပါရတယ်နားလေလေနားမလဲလေအောင်မပါရနေတယ်ကွာတော်တော်ထူးဆန်း အခုဗမာတရားဗမာဗမာသင်းဆိုတော့သူကနားလည်နေလို့ပါတယ်ဆိုတော့ထားပါအောင်ဗမာသင်းမဟုတ်ဘဲနဲ့တခြားကကိုယ်ဘာသာမဟုတ်တဲ့သင်းလည်းပဲသူမှလည်းသူအတီးလေးပါနေတယ်မသားရပြဖြစ်နေတယ်ကဘာဆက်စက်ကကြားလာတဲ့ဟာတွေကိုဒါသုံးဆောင်ခါသားနေတဲ့သဘောကျတယ်အကြိုက်ဖြစ်တယ်အဲ့ဒါသားရတယ်အဲ့ဒါလောကကြီးရာတွေမှာလည်းပဲဒီလိုပဲလောကကြီးရာတွေနဲ့စပ်ပြီးတော့စကားတွေပြောဟောနေလို့ရှိရင်ဘာမဟုတ်ဟုတ်အဲ့ဒီဥစ္စာတွေက နားထောင်ကောင်းလို့လို့လို့မှတ်ရမှာလို့လို့ဘာလို့လို့သူကအဲဒါသဘောကျပြီးတော့မပြင်းမကြီးကြဘူး။ဒါကြောင့်ဝေလာမပင်တွေမှာပဲဖြစ်ဖြစ်လောကကြီးကပြောဟောပွဲတွေမှာပဲဖြစ်လူတွေကများရတာပဲ။ဟောတရားစကားတွေကြရင်လည်းနည်းပြီ။တရားပွဲတွေပါကြရင်သိမကြည့်တော့ဘူးကတော်တော်နည်းကုန်ပြီလား။နာအတော့ကိုနည်းသွား။အဲတရားနာယုံတဲ့တရားနာရတာလေပူပြီးနေတော့တာကတော့တရားအထုတ်ရကြတာကြာ သိနေပါတယ်တရားထုတ်တာကြတော့ဒါသိနေပါတယ်ဆိုပြင်းစရာပဲလို့အောင်နေပြင်းတဲ့လောကကြီးနေကြည့်ရင်ပြင်းစရာလို့ဆိုရမှာဘောလုံးလို့သူကဒီတိုင်းနေတော့လွတ်လွတ်လပ်လပ်ကိုဘာမှအချုပ်ချယ်မရှိဘူးလွတ်လပ်တရားထုတ်ရတယ်ဆိုတော့ကစိတ်ကဘာမစဉ်းစားဘူးညာမစဉ်းစားဘူးဘယ်မသွားဘူးစိတ်ကလေးအောင်နဲ့ထားရတယ်ဆိုတော့ဒီကလေးဘာမှလွတ်လပ်မှုမှမရှိပဲလူတွေကလွတ်လပ်မှုကြိုက်တယ်လွတ်လပ်တယ်ဆိုတာသိတဲ့ဘောကြတယ် အဲ့ဒါကြောင့်ဒီကရပြီးကြပဲဆိုပြီးတော့သူများတွေကသရောင်းတရားနဲ့စပ်ပြီးတော့ပြင်းကြလိမ့်မယ်တဲ့အဲ့ဒီလိုပြင်းတဲ့နေရာငါတို့ကတော့မပြင်းဘူးမပြင်းမကြီးအားထုတ်မယ်ဒါလေးကိုဂိုင်သားလေးဆိုကြအောင်လို့လည်းမသူရတာလည်းကြာလာတယ်ဆိုမှသူများတွေကပြင်းကြီးကြနေနေရမှာ ငါတို့ကတော့မပြင်းမရည်အာထုတ်မည်ညာတွေကပြင်းရည်ကြမည်နေရာမှာငါတို့ကတော့မပြင်းမရည်အာထုတ်မည်ကိလေသာပါစေတဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည် ပြင်းကြီးမှုကိုမပြင်းကြီးမှုနဲ့တောင်လွှဲမည်ပြင်းကြီးမှုကိုမပြင်းကြီးမှုပျော်မွေ့မှုနဲ့တောင်လွှဲမည်မပြင်းကြီးမှုပျော်မွေ့မှုနဲ့စင်တန်းတက်မည်ပြင်းကြီးမှုကိလေသာမီးကို မပြင်းညီမှုကြော်မွေးမှုနဲ့ငြိမ့်ပါမည်အဲသူတို့ကားတွေကဒါနာကုသိုလ်တွေသီလကုသိုလ်တွေဘာဝနာကုသိုလ်တွေကုသိုလ်ရေးရတယ်ပြင်းကြလိမ့်မယ်တဲ့ပြင်းပြီးတော့နေကြတော့ဒါတွေအာမထုံနိုင်ကြပဲရှိကြအဲလိုအာမထုံနိုင်တဲ့ပုဂ္ဂိုလ်တွေဘာဖြစ်မလဲဆိုရင်ကုသိုလ်ကောင်းမှုတွေမဖြစ်ဘူးပေါ့လေကုသိုလ်ကောင်းမှုမဖြစ်တော့ အဲ့ဒီကုသိုလ်ကောင်းမှုတွေအကျိုးတွေမခံစားရဘူးဟောဒါပေါ့သူကလောကမှာဒီလိုဟာပြင်းတယ်ဘာမှမလုပ်ချင်ဘူးဘာမှမလုပ်လို့ချင်းသူဘာမှမရဘူးသာဘာမှမရဘူးသာဘာမှမလုပ်ဖ ೇನೆ တဲ့ဒီတိုင်းနေနေတဲ့ပုဂ္ဂိုလ်ဟာသာဝူရတောက်ဝူရဝုကူရသုံးသုံးဝူရတွေသူဘာမှကောင်းကောင်းမရဘူးဘေးကပုဂ္ဂိုလ်ကသနာလုပ်ပြီးရင်အဲ့ဒါတွေရမှာပဲလားရှိတာတော့အကယ်၍သနာမှပုဂ္ဂိုလ်မရှိလို့ကျင်လည်းပဲအဲ့ဒီမစားမသုံးအောင်ပဲသေဖို့ပဲရှိတော့တာပဲက အဲဒါကောင်းစားချမ်းသာဖို့ရမရှိဘူးအဲမပြင်းမကြီးနဲ့လောကကြီးရာစီးပွားရေးရာတွေမှာလုံးလာစိုက်ထုတ်ပြီးပြုလုပ်တဲ့ပုံကိုယ်တွေမှသုံးစရာဆွဲကြတယ်ဆင်းရဲစားရရာပြည့်စုံနေလို့မှလူရှိတာတွေရလို့ချမ်းသာကြီးပွားပြီးတော့အဲဒါလိုပဲသံဃာကြီးနဲ့စပ်ပြီးတော့လေကုသိုလ်ရေးတွေမှာပြင်းရတဲ့ပုံကိုယ်တွေတဲ့ဒါနကုသိုလ်လည်းမဖြစ်သီလကုသိုလ်လည်းမဖြစ်ဘာဝနာကုသိုလ်လည်းမဖြစ်ကုသိုလ်ကလည်းဖြစ်သာသူအကုသိုလ်တွေကလည်းဖြစ်နေနေတာအကုသိုလ်ကြတော့သူကအဲဒီမှာရေစုံပြောတာလွဲတယ်သူက ကုသိုလ်ကြတယ်ဖြစ်အကုသိုလ်ကဖြစ်တယ်အဲဒီအကုသိုလ်ကအကျိုးပေးတော့သူအဲသီရိအချမ်းမဲ့မှာသီရိအချမ်းမဲ့မှာယခုလက်ရှိဖြစ်တဲ့လူစုရင်ချမ်းသာအနေပြီးပြုတ်ပြီးတော့ကြာတော့တာပဲပဲလေးပါးတွေကြာနေတယ်ငရဲကြာတော့နေနဲ့သိသံဖြစ်နေနဲ့တိတာဖြစ်နေနဲ့အဲဒီဆင်းရဲတဲ့ဘဝတွေရောက်ပြီးဒုက္ခတွေနဲ့တွေ့တော့မှာချမ်းသာမှုတွေမရဘူးအဲဒါကြောင့်ကျင်းရင်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီတော့အကျိုးမဲ့တယ်နဲ့သူကတွေ့ပြီးတော့သွားမှာအဲဒါကြောင့် လူမားတွေကပြင်းကြမယ်ညံမယ်ငါတို့ကတော့မပြင်းမကြီးပဲအာထုတ်သွားမယ်ပျော်ပျော်မွမွနဲ့ဟုတ်လားကုသိုလ်ရေးတွေမှပျော်မွမွနဲ့ကျိုးစားအာထုတ်ပြီးတော့သွားမယ်ဒီလိုအာထုတ်တဲ့ဥစ္စာအာထုတ်လို့ရှိရင်ကိလေသာကောင်းမတာပဲအာထုတ်တိုင်းအာထုတ်တိုင်းဒါနမှုပြုလိုက်ဒါနမှုပြုလိုက်ကိလေသာတွေကျော်တာလည်းကျော်တာသီလလည်းပဲအဲဟိုတင်ကဝိတိကမကနေပြီးတော့ကိလေသာတွေကျော်ဘာဝနာကြတော့ပြောကြမရှိဘူးဝိပဿနာဘာဝနာဆိုရင်ပြင်းအနုပြကနေဒီကိလေသာတွေအကုန်လုံး ကောင်းမကောင်းပါပြီတော့ဆိုတာအရိယာမညာဥဒ္ဒကလုံးလုံးညှိပြီးတော့ဆိုတာအဲကြောင့်ငါတို့ကတော့မပြင်းမီအားထုတ်မယ်ကိလေသာခေါင်းပါတဲ့အကျင့်ကိုကျင့်မယ်ဒီလိုစိတ်မျိုးတွေတို့မွေးမြူမယ်ဒါဒီလိုသိကြည့်တဲ့ပုံကိုယ်တွေကအခုသတော်ကောင်းတရားတွေကြားကြတာကြားတာပဲကြားနာပြီးတော့တရားလည်းအားထုတ်ကြအဲတရားအားထုတ်လိုက်တော့ဘာဖြစ်တော့ဆိုတော့ပြင်းရင်မှုကိုမပြင်းရင်မှုငါကုသိုလ်မှုပြောင်းမှုရဲ့လုံလဝိရိယပါပဲအားထုတ်မှုနဲ့အဲ့ဒါနဲ့တခါတည်း လမ်းလွှဲတာကျင်းရောရှိရင်ကျင်းတဲ့ပုဂ္ဂိုလ်တွေသွားဖြစ်တဲ့လမ်းဆင်းနွမ်းပါတဲ့ဘဝတွေသွားရောအဲ့ဒီလမ်းကသွားမှာမမြင်မြင်ပဲနဲ့ကုသိုလ်ကောင်းမှုတွေပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေကအဲလူချမ်းသာတွေနဲ့ချမ်းသာတွေနဲ့ဒီကတည်းကချမ်းသာတဲ့လမ်းကတော့သွားမှာလဲရလမ်းလည်းဝဲလားအဲကျင်းတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုတွေအာမတဝအကုသိုလ်တွေပွားပြီးလည်းဝဲလမ်းသွားလေရောဆိုတော့အောက်အောက်လမ်းကပေါ့အောက်လမ်းသွားမှာ အဲမပြင်းပြတဲ့ပုဂ္ဂိုလ်ရာကုသိုလ်ကောင်းမှုတွေအားထုတ်ပြီးတော့လက်ရလန်းတာအထက်လန်းနဲ့သူကသွားမှာဟုတ်လားအထက်လန်းနဲ့အောက်လန်းနဲ့အဲဒါအောက်လန်းကြိုက်တဲ့ပုဂ္ဂိုလ်တွေသူအောက်လန်းသွားကြမှာအထက်လန်းကြိုက်တဲ့ပုဂ္ဂိုလ်အထက်လန်းသွားပေါ်တာရှိတာပဲအဲဒါအခုဒီကပြင်းရင်မှုကိုမပြင်းရင်မှုပြောင်းလဲမှုနဲ့တောင်းလွယ်မည်ဆိုတာအဲပြင်းရင်မှုတွေကအောက်လန်းကိုတို့ကမပြင်းရင်မှုကုသိုလ်ကုသိုလ်ကောင်းမှုတွေပြောင်းလဲမှုအားထုတ်မှုနဲ့ အထက်လမ်းနဲ့တခါတည်းတောင်လွဲသွားမယ်တို့ကလဲရလမ်းလိုက်မယ်အဲမပြင်းရင်မှုအာထုံမှုနဲ့တို့ကအစင်တန်းတက်သွားမယ်တစ်စင်ကတစ်စင်ပေါ်တယ်ဟုတ်လားအခုဘဝတဲ့နောက်ဘဝနောက်ဘဝတဲ့နောက်ဘဝတခါတည်းမြင့်တယ်မြင့်မြင့်ပြီးကြတယ်သွားစင်တယ်တောင်ပေါ်တက်တယ်လို့ပဲတောင်ပေါ်တက်တဲ့ဥစ္စာခြေလမ်းနဲ့ခြေလမ်းနဲ့မြင့်မြင့်သွားတယ်လို့ဒီကလည်းအာထုတဲ့အာထုတဲ့ဟာဒါနမှုသီလမှုဘာဝနာမှုတွေအာထုတဲ့အာထုတဲ့တခါတည်း မိမိတို့အခြေအနေတွေဟာအကျိုးပေးတွေဟာမြင့်မြင့်တွေကလည်းတက်သွားတယ်နောက်ဆုံးအဲရဟန္တာဖြစ်ပြီးအနုပါရိတပြိနိဗ္ဗာန်ဆံပြင်းခါတဲ့ငြိမ့်သွားမှာပဲအဲဒီကြောင့်တွေ့ရအဲပြင်းမှုကိလေသာမိကိုမပြင်းမရင်မှုအာထုံမှုနဲ့ငြိမ့်သားလိုက်မယ်ပြင်းမှုကိလေသာတွေတခါတည်းအရဟတမေအရဟတမေမှာပါတဲ့လုံလဝိရိယတိုင်အောင်ပေါ့လေအဲဒီအာထုံမှုပြောင်းမှုတွေနဲ့တို့ငြိမ့်သားမယ်လို့ဒီလိုဒိဋ္ဌာန်ပြုပါအဲပြင်းမှုမှာ ပြင်းရင်ချင်းအကြောင်းကလည်း7ပါးရှိတယ်မပြင်းရင်ချင်းအကြောင်းကလည်း7ပါးရှိတယ်ကုသီတဝတ္ထုက7ပါးဝိရိယရမဝတ္ထုက7ပါးအဲကုသီတဝတ္ထု7ပါးဆိုတာပါတော့အဲဒါလေးကမှတ်သားရအောင်လုံးလုံးဆရာရှိလို့အလုံးလုံးဆရာရှိတာနဲ့အဲအလုတ်ကတော့လုံးအောင်မယ်ကာမမေကတ္တဗန်းတယ် ကာမမှုကိုမေငါဒီကတာပံပြုလို့ရမည်အလုကလည်းလုံးကြရှိပြီကာမံကရဏတသကာယောကိလမိတ်တတိအလုလို့တဲ့ခါကလာငါကိုတော့ပမ်းမှာပဲအန္တာဟံနိဗ္ဗဇာမိအေးဟိုတော့ဟိုခါအပန်းခံနေအောင်ငါအခုအိတ်လိုက်အောင်မှာပါပဲဒါပြီးတော့ရင်းတော်ဒါတရားထုတ်တဲ့ပုဂ္ဂိုလ်ကြီးရဲ့ပြောတာပါအခြားပုဂ္ဂိုလ်မဟုတ်ပါဘူး တရားထုတ်တဲ့ခါကာလမှာတရားထုတ်ပြီးတော့ဒီတော့ဟောအလုတ်ကလည်းလုတ်ဆရာရှိသေးအဲ့ဒီလုတ်လုတ်တော့ငါကိုပန်းမှာပါပဲပြီးတော့အဲ့ဒီကြပန်းခံနေအောင်နည်းနည်းတော့ဒီတမောအိလေဥမာပါပဲဆိုပြီးတော့အိလေတာကိုကြော့ရသူကအဲ့ဒါပြင်းရတဲ့ဘက်ကလဲတာပြင်းရပါတာပဲလုတ်လုတ်ဆရာရှိတာအကြောင်းပြုပြီးတော့ရင်မဲ့ဖွဲ့ရတာကိုသူကပြင်းစရာကဖြစ်ဒါကလုတ်လုတ်ပြီးကြမှာပြီးတဲ့လုတ်လုတ်ပြီးတဲ့ခါကာလလည်းပဲသူဒီလိုလုပ်ပြတဲ့ကာမံကတံအလုတ် လုပ်ပြီးပြီတဲ့အဲလုံးလုံးစင်ခါကာလာတော့ကူကတော့ပန့်သွားတယ်ဒါလုပ်ရတဲ့ဒီလုပ်ကိုလုပ်ရတယ်ဟိုလောကီလုပ်တွေပါဒီလုပ်ကတော့အဲလောကီလောကလုပ်တွေကိုလုပ်ရတဲ့အတွက်ငါတော်တော်ကူကပန့်တယ်ပြီးတော့ပန်းလေးပြောင်းတော့ခဏနားအောင်မှာပါပဲအာမထုတ်သေးကြဘူးသူကအဲ့ဒါကလည်းပဲအလုံးလုံးပြီးတော့လည်းပြင်းတာကတစ်မျိုးတဲ့ဒီတစ်မျိုးကြောက်အောင်မှာကိုအဲ့ဒါတစ်မျိုးကြောင့်လို့ကျင်တာဝိရိယရမဝုထုခေါ်တဲ့အာထုတ်အာထုတ်ခြင်းကြောင့်ဖြစ်သွားတယ်အာအလုတ်ကတော့လုံးစရာရှိတယ် ငါအလုံးလုံးတဲ့ခါကာလကျတော့တရားသိအထုံမှာမဟုတ်ဘူးပြီးတော့စောစောကကြိုတင်ပြီးတော့ငါအထုံမှာပဲတရားထုတဲ့ဒီအလုံးလုတ်ကင်နေရတဲ့ကံလုံးကိစ္စတွေကြောင့်ကြပြပါကမဆွမကင်းတာကလောက်အောင်ပဲသွားစရာလာစရာရှိတယ်အလုံးစရာကင်ကြတွေကရှိအဲ့ဒီလိုလုတ်ကင်သွားလာနေတဲ့ခါပြောဆိုနေတဲ့ခါကျတော့တရားထုံမှုတွေကတို့ညှို့သွားမှာပဲပြီးတော့ငါစောစောကအဆုနေကတခါတင်းတင်းချင်းအထုံမှာပဲဒီလိုအထုရတာအဲ့ဒါအခုယောဂီတွေခါရေးကြည့်တယ်အခုကမ္မဋ္ဌာန်းကျောင်းကနေပြီး အကြောင်းရှိလို့တော့ပြန်အောင်မယ်အိမ်တော့ပြန်အောင်မယ်အိမ်ပြန်လို့ရှိရင်တော့အိမ်ကြရင်အလုပ်တွေနဲ့ပါတယ်နဲ့